ဘုန်းကြီးတို့ဘန္ဒဂုဒေါ်ရင်မြသံဃာဇမိသားစုမှကျန်ငွေ15000ရှိပစ္စည်းတွေလှူတယ်။နောက်ဥသောဗနတပည့်ဓမ္မဂတိကကမန္တလေးသစ်လွင်ဓမ္မယုံနဲ့မုံရွာမကြီးုပ်တရားပွဲမှာဓမ္မပူဇာငွေကျပ်3သိန်းကိုလည်းပဲလမ်းပြီးတော့လှူတယ်။ကန္နဂုံဥတင်မြင့်ဒေါ်ညွန့်ရင်ဇောတိကရှိတဲ့နဲ့ဆန်းဆက် အဲရရှိပစ္စည်းတွေကျန်ွယ်3000ကုတင်ထုမရှုကမောဇကပိကျန်ွယ်9000ဒောဝဝတင်ဗမဏိယမြမ္မရှိပွားရေးမိသားစုကျန်ွယ်1000ဒောပန်းကြီးမောင်မောင်အောင်သာမီတို့ကကျန်ွယ်3000ဆေးရုံဝန်သားများကကျန်ွယ်1200ရွှေရင်လေးကပိက1000ကျဘယ်နှကုမတ်ကြီးကြီးဝင်3000ကျ တမွေကုန်းရွာရန်ကုန်ကျောင်းဥပုံညာနန္ဒမဏိညတရားပွဲမှာနှစ်သိန်းနှစ်သောင်းကျကုသနာဦးမခင်မိုးလိုက်ဆွမ်းမိရေခဲစစ်တစ်သောင်းကျကိုဝင်းထွန်းမဖြူဖြူသွင်းသုံးတောင်ကျတော့အေးကြီးတော့နှစ်ခွက်သင်္ကန်းတွေ့ဆုံနဲ့နေရထိုင်ဓမ္မဗုဒ္ဓသံဃာဗုဒ္ဓ16000ကျဥလေးကံတော်ခြင်းဟုညီဆွေးကြံရဲ့သူသာသမီ မြေတလူကသင်္ကန်းတွင်တုံးနဲ့ကျန်ကို15000ကျပ်ထုံမတပါမိခင်တော်ကြည်စန်းကိုဇောအောင်မန်းွယ်ွယ်ရှင်မင်းနဲ့နန်းထိုက်ရှိလိမ့်မိသားစုဝိသေသရှိလူတော်9000ကျပ်ထုံမတပါဥကျော်စင်တော်လာဝင်းရီရှူ၍ငြိမ်းစားဆရာမကြီးတော်ရင်မြင့်ညီမများက ဗုဒ္ဓခရာခရာဘူးခရီးအတွက်ကျငွေ3300ကျပ်သူကျော်မြင့်ဒေါ်လာမြင့်မိသားစုဆရာတော်တန်ဃာတော်တို့ကကျငွေ3300ကျပ်ဘုံမှုကျော်ငွေဒေါ်ဆိုင်ကြီးကိုရည်ရွှေ၍ကျငွေ1000ကျပ်ကိုမျိုးမညွတ်သားအောင်ကျော်မြတ်မိသားစုကျငွေ1000ဝင်းမြင့်ဒေါ်တိုင်းမိသားစု3000ကျပ်ဥကျော်စံ ဥကြတန်ကြီးရှိရသမိတော်တန်တန်နဲ့မိသားစုကျမ်းဝေတသောင်းတို့ကိုလူတန်းနေသူထုတ်နေလားဘုမတပါဝါတွင်၃လတရားစခန်းအောင်ပွဲနဲ့အာသရိယပူဇော်ပွဲဆရာတော်နှောဟကမှာကျမ်းဝေတသောင်းဓမ္မဂတိက6ပါးတို့အားတပါးတပါးလင်3000ပြတိ18000ပြကျောင်းနေသံဃာ7ပါးတို့အား7ပါးတို့အားတပါးတပါးလင်2000ပြတိ1000 2000ပြ ကောင်းနေသီလရှင်6ပါးတို့အားဘာတစ်ပါးလည်း2000ကျပ်ဒီ12000ကျပ်မိဝေယဝစ္စ2100 300ကျပ်စုစုပေါင်း8300ကျပ်တို့ကိုလူတန်းတယ်တရားပွဲ6ညရှိမိလူတော်ကိုတော့ကုဇောမသဇင်နိုင်နိုင်မိသားစုပင်ရှင်လမ်းကလူတန်းပါတယ်ယနေ့ညဓမ္မပူဇာ33,6600 55တဲ့55ချက်ဖြစ်ပါတယ်ဒါကြောင့်အာလုံးဘုရားတရားသံဃာယရဏသုံးပါးဥထိတ်ချပြီးတော့ခြေရမိဘအနန္တ၅ပါးကိုအာယုယူ၍ရှိခိုးကြော့ပါဖြင့်တရဏဂုံသီလ၆တည်ကြရအောင်အလုံးလိုက်ဆိုကြပါရှင်ဘုရားရှင်ဘုရား တပည့်တော်များသည်ဘုရားတရားသံဃာယတနာသုံးပါးရှေယာမိပါအနန္တငါးပါးသမုန်ကြီးရှင်းပါတို့အားမြမမိတော်ကြည်ပါစေပြမရှိတော်ကောင်းညူချမ်းသာ ဖြစ်ပါစေဤနတ်တွေဖြစ်ယိုသေးစွာရှ िख ောပူဇော်ခုမျောမလျော့ဘုဒ္ဓဘာဤအရှင်ဘုရားဥသုံးချိန်ပြအောင်ချဘုန်းကြီးတစ်ပါးတည်းဥမတဲနဲ့ပထမတစ်ချိန်ဒီဘုရားဒုတိယတစ်ချိန်ဒီတရား တတိယတစ်ချိန်ဒီသံဃာအတွက်လို့ရည်ညွှန်းချက်မှမသေးတရဏဂုံသုံးမှဆောက်ပြရအောင်ရှင်ဖယားဤတို့မြတ်သည်ဗုဒ္ဓမြတ်ဖယားညညထားသောဆိုလိုက်ကြဗုဒ္ဓံတရဏ ငါမြဘုံကိုပွားနှလုံးသားဖရာတပါဤဗုဒ္ဓဓမ္မဒုရမိတဏိယမိ၉ချိန်ဆိုလိုက်တာစာလုံးရေဘယ်လောက်လဲ96လုံးဧကေကကရောဧကောဗုဒ္ဓောနာမစာတလုံးဖရာတဆူထိုက်တယ်ဒါလည်း တရင်စာဝတ္ထုမဂ္ဂဇင်းကာတွန်းဆိုတဲ့ဝတ္ထုစာအုပ်ထဲကစာမဟုတ်ပါဘုရားဟောကြားတဲ့အဓိကသုံးပုံထဲကစာတစ်လုံးဆိုရင်ဘုရားတဆုမို့အဲ့ဒါသူတော်ကောင်းတို့ကရဏဂုံသုံးမှဆိုလိုက်ခြင်းဖြင့်နှလုံးသားမှာဘုရားဘယ်နှစုပြလိုက်ပါလိမ့်အဲ့ဒီဗုဒ္ဓံသရဏံကိသာမိတလုံးတလုံးဆိုရင် ကုသိုလ်49မျိုး49မျိုးရတယ် အဲ့တော့66တီ49နဲ့မြောက်လိုက်4904ပါပြောဘလောက်ဒီအဲ့ဒါကြောင့်ဒီပြင်ဟာတရားနာရတာဒီဘာဒီမှရဒီနောက်ထောက်တရားပွဲကိုအမိပြုပြီးတော့တရဏဂုံသုံးပါဆိုလိုက်ခြင်းဖြင့်သူတော်ကောင်းတို့မှာကုသိုလ်ဘလောက်ရဒါကြောင့်96ပါ96 နှလုံးသာဘုရားတေပါဤ4904ပါကုသိုလ်ပွားနှလုံးသာဘုရားတေပါဤအဲ့ဒီကဆက်ပြီးတော့တွေးလိုက်မယ်ဆိုရင်ယနေ့သီလရှင်များသာမဏေများယဟန်တော်များဆရာတော်များ သူတို့တထွေသာပိရိသင်အားလေးချက်ဆောင်ရွက်ပို့ချတဏှာဤစာအန်တဲ့ပုဂ္ဂိုလ်အားအေးတွက်ကြည့်လိုက်မယ်ဆိုရင် သူတို့ဘိုက်ထဲမှာဖရာတွေနဲမလားအဲ့ဒါကြောင့်မြတ်စွာဘုရားကသံဃာလူရင်ဖရာကိုလက်လူရာရောက်တယ်လို့ပြောတာကိုသဘောပေါက်ဒါကြောင့်နေ့ချင်းနေ့ချင်းကိုအင်းရှိသံဃာတော်များသံဃာကြွရင်အဲ့ဒါတရားမှများက အေးနဲများမဆိုကိုတတ်ဆွမ်းသမျှလေးပေါ့အဲအဲ့ဒါတူပြီးတော့လောင်းလိုက်ရင်ဘုရားရောတန်ဃာရောထိုဘုရားတန်ဃာဆက်သွယ်ပေးတဲ့တရားရောယရနာသုံးပါးလုံးပါသွားတယ်ပါပါပါလေအဲ့ဒီစိတ်အသိကလေးဟာဘုရားတန်ဃာတော်ဆွန်းလောင်းနိုင်ဆွန်းလောင်းနိုင်သူတော်ဘောင်းတို့တတိရှိကြပါစေ။ကိုင်းရှိသွားမယ်။ သက်ရှိတတ္တဝါမတ္တပါဟာဝရသိက္ခာထိမာတိေဒါဝရဆိုတာဘာလဲအေးပစိုးနဲ့ထမိန်မကျွတ်အောင်ဘယူဆိုင်ရတယ်လို့သူတော်ဘာအသက်ကိုတဲ့ကိုကြိုက်တဲ့မချင်းချက်ဘူးပရွက်စိတ်မဘွေးမှစပြီးမတတ်မိအောင်ကြိုးစားရမယ်အဲ့ဒါမှသာဝရတည်မယ် သာဝရဒီမှာဒုတိလရဲ့အကျိုးဆက်ကိုခံစားရမှာဖြစ်ပါတယ်သို့မပေဥစ္စာမခိုးပါသာဝရသိက္ခာထိမ္မာဤတချိန်ကကဘာမှာနာမည်ကြီးခဲ့တခိုးကင်းသောနိုင်ငံဆိုတာဘုန်းကြီးတို့မြန်မာနိုင်ငံမှာရှိတယ်အေးဘာကြောင့်လဲဆိုရင်တို့ ဆရာကြီးဥပခင်တို့မြန်မာနိုင်ငံမှာပုံရောင်းသူ့ရဲ့သင်္ကန်းငွေတုတ်ကြီးလမ်းစင်ရတစ်ခုမှာအိပ်ပျော်ပြီးတော့မှမေ့ကြံရက်ခဲ့၄၅6နာရီလောက်သွားပြီးမှသတိရတော့ဟိပြန်ယူရအောင်အလုံးရကြအောင်သူခကြီးမှာမြင်းနေဝန်တင်ရအောင်ငားခဲ့တာကိုအဲ့တော့မြင်းသမားမြန်မာတွေကပြောတယ်ဆရာကြီးဘာပြုလို့ပြန်มาလဲ အာငါတို့မနေ့ကအိတ်တဲ့တရားမှာငါရဲ့ခြင်းကားငွေတို့ကြီးကြံရစ်ခဲ့တယ်ဆရာကြီးမပူနဲ့ရှေ့သာဆက်သွားအဲ့ဒါနဲ့အေးလေငါပြန်သွားလို့လေဒီငွေတို့ကြီးသူများယူသွားရင်တို့ခྱི་ပန်းတာပဲဖတ်တင်လိုက်မယ်ဆိုပြီးတော့သွားဟိုမှာတဲ့တလာကိုသတင်းဈေးရောက်ပြီးတော့မှ ပြန်လာတော့အဲ့ဒီခྱི་ဈေးရမှာငွေတို့ဟာတလက်မှမှနေရာမရှိဘူးအထက်ကလည်းဒင်းကတပြားမှမပြောက်ဘူး သူမြန်မာပြည်ကအဲ့ဒီလိုဂုံတက်ခဲ့ပါတယ်ဒါကြောင့်ကိုယ့်ရဲ့မျိုးနွယ်စင်ဆက်ချက်တွေဂုံသိက္ခာကိုနှောင်းခေဘုန်းကြီးတို့တရားဓမ္မတို့ကအဖတ်ဆက်ပြီးတော့တည်ထခိုင်မြဲအောင်ထိမ့်သိမ့်ကြရမှာဖြစ်ပါတယ်မှန်ရဲ့လားသို့မမြတ်ကျင့်ရာမကျင့်ပါတရားနာရာထိမ့်ပါ၏ ဥပုသ္စောက်ရာထိမ့်မာဤအေးလင်္ကာရဲ့အနဲ့ဒိဗ္ဗေပေါ်လွင်မာတဲ့ရှေ့သွားစကားလိမ်ညာမပြောပါဘာဝရသိက္ခာဒိဋ္ဌာဤဘာဝရသိက္ခာဒိဋ္ဌာဤဝိယသေသာဝိယသေသာမတုံမာ သာဝရသိက္ခာဓိမာဣသာဝရသိက္ခာဓိမာဣမဏိညာကမေတ္တာရှင်ဇဝနမထေမြတ်ကငါးပါးသီလနဲ့ပတ်သက်၍ရှင်းလင်းပြောသွားတယ်လို့ဆိုတာတဆင့်သိရဘုန်းကြီးတို့ကတော့ဥပ္ပင်းပံမွေးကုန်းသွားတရားဟောနေလို့မကြားရအဲဒါဘုန်းကြီးတို့မြတ်စွာဘုရားရဲ့ရုပ်ပုံတော်ကြည့်လိုက် ဘယ်ပုံဖြစ်ဖြစ်ထုလုပ်ထားတာဟာကြီးကြီးလင်းလင်းရွှင်ရွှင်ပြပြအေးအေးလူလူရက်တည်မင်္ဂလာအပေါင်းခညောင်းအဲ့ဒါဘာပြုလို့လဲသူလိုကိုလိုဆိုတဲ့ပုထုဇဉ်ဘဝမှာပင်တို့ဘုရားဟာလိန်နေပြီးတော့လုံးဝမပြောခဲ့ရှိပွားပြက်ချင်းပြက်အိမ်နောက်ပြက်ချင်းပြက်အေးလိန်လို့ကတော့လုံးဝမပြောခဲ့ပါဘူးအဲ့ဒါကြောင့်ဘုရားရုပ်သင်တော်ဟာ မျက်လုံးမျက်ပါနာတာခန္ဓာကိုယ်နေအထအဖြင့်တင့်နဲ့တောက်ကြွားတော်မူပါတယ်ကျင့်ကြုတ်ကလှခြင်းရင်လိမ်မပြောနဲ့လှခြင်းရင်လိမ်ပြောရင်မိုးလုံးပြီးမူပါဝါဒတွေဖြစ်သွားမယ်ဟုတ်ပါလားအေးပြီးတော့မူရတိတာမတော့နဲ့အခုခေတ်ယူနာဘူးမသိဘာမသိ တေပေနေတဲ့ပုဂ္ဂိုလ်တွေကတစ်ချိန်ကအယက်သမားတွေဒီထားကြလူတကာရမတွေတီးတီးတဏ္ဏနဲ့ကိုသိခါကိုဇက်ကိုအသိဉာဏ်လေးနဲ့ကိုဖြစ်ခြင်းရဲ့မူရစ်ရှိဝါမတော့စားနဲ့ကျင့်ကြုပ်ကလေးပြောอ่ะခိုင်းဆိုနေလွယ်ညစာနေလွယ်ညစာမစားပါမစားပါတရားနာရထိမ့်မာဤတရား ဥပုံဆောင်ရာထိမ့်မာဤကာဘွယ်ရှုမြင်အလားပြင်းတရားနာစဉ်ထိမ့်မာဤဥပုံဆောင်စဉ်ထိမ့်မာဤမြင့်မြတ်နေရာမနေပါတရားနာရာထိမ့်မာဤ ဥပုံဆောင်ရာထိမ့်မာ၏ဤသို့အဖြင့်မေတ္တာပါဝင်သည်အေးမိမိတို့ရဲ့ကုသိုလ်စိတ်ကလေးမြတ်တဲ့မြတ်မြင့်တဲ့မြင့်အောင်သူတစ်ပါးသက်မတတ်တာမေတ္တာပါဝင်လို့မတတ်တာပေါ့ မေတ္တာမပါဝင်ရင်တတ်မှာပဲအဲဒါကြောင့်သိက္ခာပုဒ်တိုင်းသိက္ခာပုဒ်တိုင်းမှာသူတော်ဘာပစ္စည်းမခိုးတာမေတ္တာပါဝင်ပြီးသားသူတော်ဘာသာမယမလွန်ကျူးမဖောက်ပြန်တာမေတ္တာပါဝင်တယ်လိညာလက်ပြားစကားမဆိုတာဘာပါဝင်တော့မူရစေဝတောက်စားရဟန်းကားခြင်းမပြုတာကောအေးအဲ့ဒါပဲညနေသာမသာသာလမပြုပြင်းနာမြင့်အမနေတာလေမေတ္တာတရားတွေပါဝင်တယ်လို့ဒါလေးလည်းသိထားပါ ဆိုဤသို့အဖြင့်မေတ္တာပါဝင်သည်ရှိပါသီလာကိုမိမိတို့ရည်ရွယ်ထားသည့်ချိန်အတွင်း၌မာယူခြင်းသုံးသောက်ပြီးပါ၏အရှင်ဘုရားအပမဒေနအမ္ပါဒေထ ယနေ့သာသနာတော်2552ခုကောဇာတက္ကရီ1369ခုခရစ်နှစ်2009ခုဥတုဝတ္တနာမူလရာသီတရင်ကျော်လပြည့်ကျော်ရှိရဲ့နေ့ညသို့ဗုဒ္ဓဘာသာဝင်တွေမှတ်တမ်းပြုတဲ့အခါမှာ ကုသိုလ်ရေးရာဆိုင်ရာမှာလာပြီကျော်ဆိုတဲ့အသုံးလေးနဲ့သုံးကြရှင်းလူကြီးလူမများပညာရှင်များပေါ့ရိုးရိုးနဲ့နာရေးမှာတော့လာစုံဆိုပြီးတော့သုံးရပါတယ်ဒါကြောင့်အခုသရင်ညိုလာပြီကျော်ရှင်းရဲ့နေ့ညဘဂိုလ်တိုင်းပြမြုပ်ပြင်စင်လာမဟာစီသာသနာရေးတာဝဲ31ချိန်မြောက်ရှင်ရင်ကျင်းပအပ်သော ရပောင်း90ဝါတွင်3လစခန်းသာ၌စခန်းသိမ်းအဖြစ်ဖြင့်၎င်းမဟာဘုံကထိန်ပွဲဖြစ်ဖြင့်၎င်းမိဘကျေးဇူးဆတ်သောနေအဖြစ်၎င်းပြုလုပ်သည့်ယနေ့ဓမ္မသဘင်ထိုဓမ္မသဘင်ကိုမထေရမြတ်၅ပါးတို့မြင်အားရှုတော့ငါတရားဓမ္မတို့အား အသိဉာဏ်ဤဖြစ်ပွားစေဖို့ဆိုပြီးတော့တရားဓမ္မတွေဤမျိုးစုံဟန်အသွဲသွဲနဲ့ချီးမြှောက်သွားကြတိတ်ကြည်ညိုစရာကောင်းဘုန်းကြီးကပုဂ္ဂိုလ်တော်ဦးနိကမင်းကြီးတဲ့ဘယ်နဲ့တော့အားလုံးကောင်းတယ်ဟုတ်တယ်တရားဓမ္မတွေနာယူခြင်းသုံးရတယ်ဆိုတာအင်မတန်မှတန်ဖိုးရှိတိုင်းထားတော့ဘုန်းကြီးကိုအာလူများတဲ့အာလူများတဲ့နဲ့ပြောမှဆိုတော့ ခနေ့အာလူးမဟုတ်ဘူးကတ်တလိတ်လုပ်ပဲနော်အာလူးအလုံးကြီးဆိုတော့ကတ်ရတာသွားနာမှာသူတို့ထောင်းပြီးတော့မှကြော်ပေးတာကိုဘာခေါ်တော့အဲကတ်တလိတ်အဲ့ဒါကတ်တလိတ်ပြေးပါကိုင်းရှိသေးပေါ့ဒါကြောင့်မြင်အားချူတော်ကနေတင်ပြသွားကြတာနည်းနည်းလေးတော့ရက်တော့ရှည်တယ်ဒါပေမဲ့ဘုန်းကြီးတို့ရွယ်မှထားတဲ့ပုံကိုယ်တွေကရမရမသိရ နောက်မှရတယ်လို့သိသဖြင့်အစာထိုးရှင်းပုဂ္ဂိုလ်တွေလည်းပဲမပယ်ရှားလို့သဖြင့်6ပါးတောင်ဖြစ်သွားပါလေ။နောက်လည်းပဲဒီဟာဖြူမျိုးကလူငယ်တူကဒီလိုပဲတရားပွဲကျင့်ပပေးပါအောင်လို့ဆိုသဖြင့်အခါသင့်ခွင့်တော်တဲ့အခါမှာဘုန်းကြီးတို့ဒီမျိုးမှာမရောက်ဘူးမဟောဘူးသေးတဲ့ဓမ္မဂတိကအကျော်အမောဆရာတော်တွေကိုလည်းပြင့်ပီပူဇော်နိုင်ဖို့ရာရည်ရွယ်ထားပါတယ် အဲ့တော့ယနေ့ဓမ္မသဘင်မှာဘုန်းကြီးတို့ဟောမှာကဖယားအတွက်အသက်ကိုစွန့်ဝန့်သူပါတယ်လို့အေးဒုဗုဒ္ဓဘာသာဝင်တွေအတွက်ပို့ပြီးတော့လေးနဲ့ခိုင်မာအောင်လို့တရားဝရိယအားတွေကိုဖြစ်ဆွတ်သောအဖြစ်ဖယားအတွက်အသက်ကိုစွန့်ဝန့်သူတဲ့ဗျာအဲ့တော့ယနေ့ တရားအလှရှင်ဓမ္မကြီးတော်ဖီတင်းကရန်ကုန်မှာဖြူမာကြီးတိုက်ခွဲမှာလည်းပဲရှင်နုဘုရားစေတီတွေတီထားကိုးဝယ်တာဖြစ်လို့တရားဓမ္မတွေလည်းပဲဤမျိုးစုံ ရှုတော့မျိုးစုံကဘုသုတတရားဓမ္မတွေနာယူနိုင်အောင်ဘုရားအတွက်ကိုဖြင့်အသက်ကိုစွန့်ဝန်သူဆိုတဲ့ဓမ္မကြီးရဲ့ကုသိုလ်လေးလည်းပြန်လေးပေါ် အခြားခြားသောဘုရားရှင်သူယုတ်ပါတိထားကိုယ်ွယ်ကြတဲ့ပူဇော်ကြတဲ့ဖူးမြော်ကြတဲ့ဒကာဒကမတွေလည်းပဲအဲ့ဒါတဏိတပုံလေးဘုသူတတို့ဘွားအောင်ဘုန်းကြီးတို့ကခဏချင်းမောင်းရည်ကျဲကလေးကျွေးဘာရည်ကျဲကလေးလွန်ခဲ့တဲ့9ရက်ကဒုဗိဟိတဝတ္တဏီဒုံကြီးတွေစားခဲ့ပြီခဏတော့ဘာတော့ ရှင်းမောင်းရေကျဲကလေးနဲ့အီပြေကလေးပေါ့အေးဒါကြောင့်နဲ့ဘုန်းကြီးတို့ယနေ့ဓမ္မကြီးဒုပိတင်းကလည်းမိဘများနဲ့ခင်မွန်းနဲ့ဥစိမ့်မောင်ကိုရည်စူးသည်ဖြစ်တဲ့အခြားခြားသောကုသိုလ်ရှင်တွေကလည်းပဲရည်စူးထားလို့ကျေးဇူးစွာမိဘနှစ်ပါးကိုဘုန်းကြီးတို့ ဖိတ်ခေါ်ပါမယ် မာတာပိတရောဗုဒ္ဓတာဒေတိတံဓမ္မဒေသနာဇာတဌာနာအာဂံတဝနာသူနန္တုဣမံဝိမာနာမာတာပိတရောမိဘကျေစုမြေမုတ်ဥကို ယေရှုဟာမျောလွန်သိပ်ပေါ်၍အိသောလက်တနုရိုက်တလည်းရဲ့နေညာမမေ့ဘဝင်ခွေလဲနေ၍မယာမရဏသေမေမပြင်းအနာခောတိတာကြောင့် လူရွာပြေထားဤအရှင်နနစ်သားကလိုက်ပါသွားတဲ့အနန္တကျေးဇူးရှင်မြတ်မိခင်တော်တော်မေထိုချိန်နေချိန်ကစဖန်ဝါရှင်မြတ်ဟောသင်္ကနဲ့ရှင်အဟံပြုတော်မူလို့တတော်ခုနှစ်ချဲဝါတော်30အယဘဝနာကြောင်းရွှေပြောင်းစံမြောခမိတော်ဥဒမိကနဲ့ ယနေ့တရားမာကြီးသောပိတေယညွငါမိဘနှစ်ပါးနဲ့ခမွန်သက်ဥစိတ်မောင်းနှင့်တကွာအာလုံသောတရားနာသူများဖို့လူတို့ရဲ့မိခင်ဖခင်ဆွေစဉ်မျိုးဆက်အပေါင်းတို့သည်ဣမဝိမာနံဓမ္မစီကြီးရိုက်ချော့ဒီဘု ဟာဒီပြုပြင်တသာရှင်သည်ပလင်ပွေနာဘဂိုတိုင်းပြုမြို့ပင်စင်လာမဟာဇိသာသနာဟိတမသတိပဌာရွှေဓမ္မဗိမာန်တော်အတွင်ရှိသောဇာတာဌာနာကမ္မတက္ကဓမ္မတာကြောင့် ရှိလျာယာဘဝဘဝဘုံဌာနစီကအာဂတဝနာသမောင်တပါစေရဏထား၍ရှင်အာဝံပြောဖိတ်ခေါ်လေသံနာယံကြာယာခဏတော်နှင့်သောလိမကြလာရောက်ပါ၍ဗုဒ္ဓသာ ဘံဝါရှင်မြဝတ္တငါဖြင့်တင်လွမ်းချေယုံပလင်ဘုံဝဲညာဟုံကွန်မြူတင်တုရှသသာယာဤဒေဝီတံရှေမင်းကိုဇာသဘောထား၍ဟောကြားတော်မူအပ်ပါပေသောဓမ္မဒေသနံ ဝိရိယပါဠိတဇခောဘုရားအတွက်ကိုဖြင့်အသက်ကိုပေးဝင်သူဆိုတဲ့ဓမ္မကထာဒေသနာတော်ကို သူနာတုကြည်သာရှင်ပြအာယဝံမြောသာတော်ထာမောက်သမီးတော်ထာမောက်ကောင်းကျိုးရောက်အောင် ဝမ်းမြောက်ဝမ်းသာအပြည့်ကလေးလာရောက်ခါနာကြနိုင်ရပါစေကုန်သတည်းမြမတောဥမကပြုသည့်ယေရှုအရှင်ဝေသမိခင်ဝေသဗခင်လို့ပြောကြတယ် သကပုံမောတာမြင်းမှုတောင်တစ်ခုတည်းပြုပေမဲ့တကယ်တော့လောကကဘာမှာအကြီးဆုံးဖြစ်တာနိုင်ငံဟာနဲ့နိုင်တိုင်းရင်ဟာနဲ့တိုက်မိဘကျေးဇူးကိုမမိဘူးဆိုတာအချင်းချင်းပြောခဲ့ပါပြီဒါကြောင့်ပထဝီဝေလူကံပတ္တံတို့နေထိုင်လောက်ကင်စားတော့နေကြတဲ့မြေကြီးဟာယူဇနာ2သိန်း4သောင်းပြောပါလား အရာယနေကိလူသားတွေယူဒနာနားမလဲကြမသုံးဆွဲကြတော့ဘူးတိဝတိဝတမျိုးတမျိုးတနိုင်ငံနဲ့တနိုင်ငံမိုင်မောင်းမလောက်ရှိတဲ့လူမိုင်ကိုသာသုံးဆွဲကြတယ်ဒါကြောင့်ယူဒနာနှစ်သိန်းလေးတောင်းကိုမိုက်ပွဲလိုက်ရင်တသန်းကိုသိန်းနှစ်သာပြောကြည့်အဲဒါတော့ဒုတဲ့အင်အားကောင်းမှလည်းကောင်းလာတဲ့မြေကြီးဟာ တို့အမေတို့အဖေတို့ရဲ့ပြည်သူမေတ္တာနိုင်ချပါလင်ဝါရွက်ကလေးပမာဏအရှုံးပေးရတတ်တယ်ဘယ်လိုရှုံးပေးဒါကြောင့်မိဘပြည်သူမျောပြီးတော့ပူဇော်ရအောင်လိုက်ဆိုပါတသံကိုသိန်းနှစ်သောင်းမိုင်းပေါင်းကျေစွာ တပြာခေါ်မိဒီမြေကြီးဟာဒုံမီဒုက္ခနိုင်စာမေတ္တာဝါရွက်မြရှုံးရသေးချာနံပါတ်နဲ့တိနေရုဏဝမိကံ တောင်တကတောင်မှာဗုဒ္ဓမြတ်စွာကမြင်းမို့တောင်အမြင့်ဆုံးတဲ့ဘယ်တောင်မြင့်ဆုံးဒီနေ့တော့မယုံကြည်လို့လားရှားပွေမတွေ့လို့လားလောကဓသိပ္ပံကတော့ဧဝရတောင်းလို့သာပမာပြရတယ် အဲ့တော့မြင်းမို့တောင်အားယူသနာပေါင်း၈တောင်းနဲ့၄တောင်းမြင်းနဲ့အဲ့ဒါကိုမိုင်ပွဲလိုက်တော့6သိန်း9200ပြောကြည့်အဲ့ဒါလောက်မြင်းမောက်ပေးမလို့တို့အဖေတို့အမေတို့ရဲ့ယေရှုမေတ္တာ၌သာပါလေမြင့်မို့တောင်ကြီးဟာနွားချိုးကလေးပမာဏရှင်ပေးရပါတဲ့ ဘလောက်ကျုံပေးကိုင်းနှုတ်မြက်ဆိုပြီးတော့ဘုတော်ရအောင်6သိန်း9သောင်း2000ချောင်းမြင်နာမြင်မခေါ်မိတောင်းကြီးသေးလားတို့မိတို့ဖာနိုင်ချမေတ္တာ ဝါကျူမြရှုံးရတေချာနမသုံစကဝါလံသူစီကရာအရှိကျွန်းအနောက်ကျွန်းတောင်ကျွန်းမြောက်ကျွန်းအလဲကောင်းမြင်းမို့တောင်အဲ့ဒီလေးကျွန်းတမြင်းမို့ကိုစัจ java လာတစ်ခုလို့ဆိုတယ် အဲ့ဒီရှကြောင်လာတခုရဲ့ကျယ်ဝန်းဟာ3,3450ပြောကြည့်ဒါကိုမိုင်းပွားလိုက်တော့9,8600ပြောကြလားအဲ့ဒါလောက်ကျယ်ပြတ်မိမလို့တို့အမေတို့အဖေတို့ရဲ့ကျေကျူမေတ္တာနိုင်စားပါလေ အဲ့ဒီစัจ java လာသည်အချီလေးထိုးသွင်းတဲ့ချုပ်အနဖာပေါက်ပမာဏအရှုံးသေးဟပါတဲ့ဘလောက်ရှုံးသေးအနဖာပေါက်ကလေးလောက်ရှုံးပေးရတဲ့ကိုင်းပူဇော်ရအောင်ကိုသိန်း9000ကိုသိန်း7000 9600 9600နိုင်တာကျဲတောင်း ကျွန်းပေါင်းစကြဝဠာကိုမိတို့ဖာနိုင်စာမေတ္တာအနဖာမြရှုံးရသည်အချာနမလီသမုဒ္ဒောပါတိကံယထာမြတ်စွာဘုရားကတော့မြင်းမူတောင်းရဲ့အရှိပဲနောက်ပဲတောင်းမဲ့မြောက်ပဲ လေးဘက်လေးတန်သမုဒ္ဒရာတစ်ခုစီရှိတယ်လို့ဆိုတယ်ကနေ့သိပ္ပံလောကရကတော့အာဒိသမုဒ္ဒရာဒါဒိသမုဒ္ဒရာဒလနေသမုဒ္ဒရာရှိဖေသမုဒ္ဒရာဣန္ဒြိယသမုဒ္ဒရာများစွာဆိုချအဲ့တော့ဘုရားလူတော်အရာဆိုရင်အဲ့ဒီသမုဒ္ဒရာတစ်ခုရဲ့ရေအနက်ဟာယူဇနာပေါင်းရှင်1400ရှိတဲ့ဘယ်လောက်ရှိ100 အဲ့ဒါကိုမိုင်းဖွဲ့လိုက်ရင်ဘလောက်ထွက်လာပါလဲဥဝဇာကဧရိယာနဲ့မွတ်တူ6သိန်း9000 2000 6ခုနှစ်ပေါ့ခြေကနံပေးတယ်လို့မြန်သွားမထုတ်ပါနဲ့ခြေဒီလွဲဒီငွေပြီတဲ့ကြပြောပါလား အဲ့ဒါလောက်နဲ့နှစ်ဆိုင်ပေမဲ့လို့တို့အဖေတို့အမေတို့ရဲ့ပြည့်စုံမေတ္တာနိုင်ချပါလေအဲ့ဒီသမုဒ္ဒရာကြီးဟာတစ်ချက်တစ်ပေါက်ကြာရောက်နေတဲ့မိုးပေါက်နင်းပေါက်ပမာဏအရှုံးပေးရပါတဲ့ဘလောက်မိုးပေါက်နင်းပေါက်ကလေးလောက်ရှုံးပေးရတဲ့ဆိုလိုက်6သိန်း9000 2000ဆောင်းနဲ့စွာ သမုဒ္ဒရာခေါ်မိရေကြီးဇလားရေဆိုတာမြန်မာစကားဇလားဆိုတာပါဠိစကားခုနကတောင်ကြီးဆိုတာမြန်မာစကားသီလာဆိုတာပါဠိစကားပေါ့ဟုတ်သမုဒ္ဒရာခေါ်မိရေကြီးဇလားရေကြီးဇလားဒုမိဒုဖာ ချမေတ္တာသဘောင်းမြရှုံးရနေပမာနမငါကအာကာသောမိနစ်တုံတကဟိုးတဲ့ပြာလဲလဲကောင်းခင်ကလေးတငယ်များကတော့မိုးပေါ်မိုးလို့ခေါ်ကြ အဲ့ဒီမောဟလည်းပဲမာယုဇနာနဲ့တိုင်းတာမယ်ဆိုရင်တိုင်းတာလို့ရနိုင်စကောင်းတဲ့ဒါကြောင့်မှတ်သားလို့လွယ်အောင်မြေကြီးနဲ့တူစွာယူဇနာနှစ်သိမ့်လေးသာမိုင်မောင်းဘလောက်တသန်းကိုသိမ့်နှစ်သာအဲ့ဒါလောက်တဲ့ကျေပြန့်ပေးမယ်လို့ တို့အမေတို့အဖေတို့ရဲ့ယေရှုမေတ္တာနိုင်စားပါကတို့ကောင်းငင်ပြသည်ဇီရွယ်ကလေးလောက်ရှုံးပေးရတဲ့ဘလောက်ရှုံးပေးကိုင်းသူတော်လိုက်တသံကိုသိမ့်နှစ်သောင်းမိုင်ပေါင်းကျဲစွာအဇတဝေဟင်မိုး ကောင်းငင်မြာအစတရဲ့ဝိဟိယကပါဠိတကမိုးရဲ့ကောင်းငင်ပြန်ရဲ့ကမြန်မာတကပေါ့အစတဝိဟင်မိုးကောင်းငင်မြာဒုမိဒုဖာနိုင်စာမေတ္တာစီရွက်မြတ် ရှုံးရသေးချာတဘာလောကဓာအကြီးဆုံးဘဏ္ဍမျိုးခုပြောခုမေ့တာဟမ်ရှေးတုန်းကမရိယာမြို့နယ်ကဓမ္မကြီးတယောက်ငင်းငင်းငိုင်ငိုင်နဲ့လမ်းသွားအဲ့တော့အရာထက်ကကလေးမလေးတွေ့တဲ့အခါကျတော့သူ့နာမည်ကိုလှမ်းခေါ်လိုက် အရေးတော်ဝဘယ်သွားမလို့ပါလဲအဲ့ဒီကြတော့မှလေပြာပြာတည်းဖြစ်အမလီကျေးဇူးတင်လိုက်တာတော့နာမလေးခေါ်တာများကျေးဇူးတင်စရာလားอืมငါနာမည်ငါမေ့နေတာတော့တယ်ညီတို့ပြောမှတတိရတယ်အခုလဲဒုရိဒ္ဓကိုနာမည်ကိုမေ့နေအောင်အကြီးဆုံးဘာနာမျိုးဘာတွေပါလဲမြေကြီးရဲ့မြင်းမတောင်ရဲ့ စကြဝဠာယေရေပါပိစိနောသမုဒ္ဒရာယေမရဘူးသမုဒ္ဒရာယေယေမိုးလုံးကြီးကိုသူတို့ကသွားတရိယမိုးကောင်းခင်ရဲ့ဘယ်နှမျိုးဘယ်လိုပင်ကြည်ပင်မဲ့လို့တို့အမေတို့အဖေတို့ရဲ့ကျေးဇူးမေတ္တာ၌ဆိုင်မြေကြီးရဘလောက် ဝါရွယ်ကလေးလာမြင်းမို့တောင်ကမမမီကိုကောင်းကိုစမ်းကြည့်ပေါ့ဇက်ကြဝလာကချုပ်အနဖားပေါက်ကလေးလောက်သမုဒ္ဒရာရေကမိုးဆက်မူပေါက်လောက်ကောင်းငင်မြာကကြီးရွက်ကလေးလောက်ဒါကြောင့်မိဘမေတ္တာဘယ်တော့မှမမေ့လို့ တို့အနန္တ၅ပါးဥထိတ်ထားရဆိုဤလူဘဝအရာတော်သည်ဗုဒ္ဓဘုံကိုကြီးဩသာဩဟိုးအဆိုတော်အလင်းပါတဲ့လင်းလင်းလင်းစည်းဆိုလားဘယ်လိုဆိုလားအဲဒီဆိုင်ကြည့်တော့ဟုတ်လားဩသာဩ ဤလူဘဝဤလူဘဝအရာတော်သည်အရာတော်သည်ဗုဒ္ဓဂုံငို၏ယုံကြည်များနိုးလက်ဆုံးမို့ရှိခိုးပူဇော်ပါဤဘုရားဤလူဘဝ အရာတော်သည်ဓမ္မဂုံကိုဤယုံကြည်များနှုတ်လက်ဆုံးမှုရှိခိုးပူဇော်ပါ၏ဖျာဤလူဘဝဤလူဘဝဆိုလိုက်ကြ အရာတော်သည်သံဃာဘုံမူ၏ယုံကြည်မြတ်လို့လက်ဆုံးမို့ရှိခိုးတော်ပါ၏ဗျာမိဘဤလူဘဝအရာတော်သည်မိဘဘုံမူ၏ ရှိဖို့ပူဇော်ပါ၏ဘုရားဆရာဤလူဘဝအရာတော်သည်ဆရာဘုံမို့ဤယုံကြည်မြန်လို့လက်ဆုံးမို့ရှိဖို့ပူဇော်ပါ၏ဘုရားတဲ့ဒါဓမ္မဂရိက6ပါးထဲမှာယနေ့ဘယ်ဘုံကြီးအကောင်းဆုံးလဲ ကုရိုကြီးပါဘုရားဟုတ်မလားအေးအဲ့ဒါလှတယ်ပြောမှသဘောကျတယ်မလှဘူးဆိုရင်ဒီလောက်ယူဆိုကြီးငိုပြတယ်လို့တော့ခဲနဲ့ပေါက်ချင်တော့မှာမော့ကိုင်းတော်ပြီဗျာဒါကြောင့်ဒီထဲမှာဘသူအသက်ငယ်ဆုံးလဲရှုးဆရာတော်အငယ်ဆုံး အတာရတော်ကခုမှ42နှစ်သူတို့ကအကြာကြီးနေအောင်မှာခုကဘုန်းကြီးက66နှစ်ဆိုဘာကြာတော့နောက်နှစ်20လောက်တော့မလကီရပြီဒါဘယ်သူငယ်ဆုံးတော့နော်နော်အငယ်ဆုံးဘယ်သူအကောင်းဆုံးလဲနော်နော်အကောင်းဆုံးအေးအဲ့ဒါပါဟိုးတခါတည်းပဲငရဲပြည်မှာတဘိုးရှင်တွေသွားငရဲသားတွေမိမျိုးစုံနဲ့ ဒါကြတယ်ပဲလက်ဖြတ်ခြေဖြတ်ဗိုက်တွေဖောက်ခါမျက်လုံးတွေဖောက်ခါအရိုက်နဲ့ခါညီမျိုးစုံခန္ဓာဟတာမြင်ဟဒါနဲ့မေးတာပါဟဲ့နေရပဲပြမှုရတပိတော့သူတစ်ပါးသက်သတ်လို့ကြရဟိုလူဝါရောတပိတော့သူတစ်ပါးပစ္စည်းခိုးဟိုလူဝါရောတပိတော့သူတစ်ပါးသားမရလွန်ကျူးလို့ဟိုလူကရောတပိတော့သူတစ်ပါးကိုလိန်ပြောလို့ဟိုလူကရောတပိတော့မူရင်ရံကလို့ တဏှာကြတော့မရေတကြီးကမရေသားပါဇက်ထဲကရှာကြီးဆွဲပြီးဓမ္မကြီးနဲ့ပြီးဒီတော့မှမေးတယ်တကိုးရှင်ကဟဲ့နင်ကရောဘယ်အကုသိုလ်ကြောင့်ဒီလိုဖြစ်တာတော့မှန်လားပါဗျာလူဘဝတုန်းကဖြူးရှရာတော့တရားမကောင်းဘူးပြောခဲ့မိလို့ပါဗျာခဏဘုသူတရားအကောင်းဆုံးလဲအဲ့ဒီလိုမြောက်ပြီးမှာပေါ့ နှောနှောငယ်ဆုံးတော့ကိုင်းတော်ပြီအဲ့တော့ဒါနောက်ဆုံးပိတ်အိတ်နဲ့လွယ်ပေါ့ဘယ်ဒီလွယ်ရမလို့ကိုဘက်ဒီပဲသွားမပြေဓမ္မရင်မော်ရင်ပြားအိတ်ကြရပေါ့ကိုင်းဒီတော့မေတ္တာထားရမေတ္တာထားတော့ဘုန်းကြီးတို့တရားဓမ္မများနဲ့အမြဲတမ်းနေ့စဉ်နေ့စဉ်တနေ့မပြတ်ထိတွေ့နေရတာဘာတွေလဲ မအောင်ဖြေနိုင်တဲ့လူတရားလုံးတစ်လုံးစုချမယ်ဝါပါနိလာနလစိတ်ကံတဲ့ဘာလဲတော့ဝါပါနိလနလစိတ်တံဆိုတာကမြေရဲ့ရေရဲ့လေရဲ့နေရဲ့ကိုထိပြနေရတာဒီကိုကိုမသိဘူးအမြဲတမ်းရေတောက်ရေချိုးမပြီးဘူးလား မြေကြီးဘရောနင်းသွားမသွားဘူးလားနင်းပြီးတော့ရေတွေဘာတွေရောမတော့ဘူးလားနေအပူရှင်ရောမခံဘူးလားအဲ့တော့ဘာတွေပါလဲမြေရဲ့ရေရဲ့လေရဲ့နေရဲ့အဲ့ဒါတတ္တဝါအလုံးနဲ့ထိတွေ့နေရကြီးကြီးငငယ်ရွယ်ရွယ်လှလှထီထီမမပြပြအိုးတခုလားတရင်ဝမဟုတ်ဆိုးမအပြိုကြီးမှန်ရလားအဲ ပရိသတ်တွေကနောက်ဆုံးတော့ဝေဖန်တယ်ဘယ်ဘုန်းကြီးဟောဟောအပြူကြီးတော့မလွတ်ဘူးဟုတ်တယ်ဘုန်းကြီးနိုးစီဘူးလေးသုံးခုယူခဲ့မလို့အောင်မေးဟမ်ဒီမင်းလူပေါ်မတည်လိုက်ရင်ပေါ်တင်လိုက်ရင်တော့အကုလုံးဆံပြုတ်ဖြစ်သွားမယ်ထင်တယ်အပြူကြီးဘိုက်ပေါ်ပါပါတော့ဆံလုံးဆံလုံးလေးခုံယုံခုံတာဟောမုတ်ဆုံးမဘိုက်ပေါ်ကြတော့ပေါက်ပေါက်ဖြစ်ယုံဖြစ်တာဖာတိတဲ့ဘိုက်ပေါ်တင်ရင်တော့ဆံပြုတ်ဖြစ်လောက်တယ်နော် ဒီလောက်နဲ့တော်ကြကြမတင်တော့နဲ့မရဲကြည့်လိုက်နဲ့ကိုက်တော်ပြီပိဋကရေအဲ့ဒါကြောင့်လောကမှာတတ္တဝါတိုင်းနဲ့ထိတွေ့နေရတာဘာတွေပါလဲေးဒါကြောင့်ဘာပါနိလနလသိတ္တာမြေအတုရေအတုလေအတုမီအတု အကြီးမဟု အငယ်မထားပဲတကယ်တဏှာတိကနိစိတ်နဲ့မေတ္တာပွားရအောင်ဆိုရှေးနောက်ဝေယရှေးနောက်ဝေယချက်အောင်မှာချက်အောင်မှာတတဝအာလုံးချမ်းသာစေတတဝအာလုံးချမ်းသာစေတစ်ခေါက် အဲ့ဒီထဲမှာတတ္တဝါအလုံးဆိုတော့အကုန်လုံးမပါဘူးလားပါပါဘုရားစိန်ကောင်းပါပါဘုရားရာအိမ်ဘူးပါပါဘုရားဘာမှလည်းမပြောဘဲနဲ့ပါနေရတယ်ရောဖာဟင်မပါပဲပါတယ်ပြောရင်မိုးလုံးပြီးမူသာဝါဒဖြစ်သွားမယ်နော် တကယ်ပါမှလည်းပြောဒါကြောင့်ရှင်းနောက်ဝေယရှင်းနောက်ဝေယထအောင်မှာတတဝအာလုံးချမ်းသာစေမြေနဲ့တူမြပြန်နှံကြဘုသငါရဲ့မေတ္တာမြေဘုသ အရှိဓမ္မအလုံးတို့သည်မြေပေါ်မှာတည်ပြီးတော့ရှင်သန်ကြီးထွားရသလိုခဏ31ကြိမ်မြောက်သခန်းသိအောင်ဝဲ31ကြိမ်မြောက်မဟာဘုံကထိန်ဝဲနှစ်ကြိမ်မြောက်မိဘခြေကျွတ်ဆတ်တရားပွဲမှာ ပုဒ္ဒဖြံခင်းအပ်သောတို့၏မေတ္တာမိတော်ကိုနင်းနေကြကားဖြင့်အနန္တလောကဓာတ်စကြဝဠာကဘာကုကဘာသာတွေငြိမ်းချမ်းသာရကြပါစေ မှန်ရလားမေတ္တာဖို့ထဲမှာပဲမေတ္တာဖို့ကောင်းဆုံးဒီလိုပြောမှသဘောကျတယ်ဟုတ်တယ်လေကုံရောပဲရှေရောနှောက်ရောဝဲရောအထက်ရောအောက်ရောမှန်ရလားပြီးတော့ကဘာမြေကြီးနဲ့နိုင်ထားတာဂိုင်းတိယကရေရှေနောက်ဝဲရရှေနောက်ဝဲရသတ္တဝါအလုံးချမ်း မြပြန်နံမြပုဗ္ဗမာရဲ့မေတ္တာရေတကြည်တမအလုံးတို့သည်ရေပေါ်မီပြပြီးတော့ရှင်သန်ကြီးထွားတွတ်တက်ခြင်းဖြင့်ရပါတယ် ဒါကြောင့်ဘုဂုတိုင်းမြို့မြို့ပေးခြင်းလာမာတိသာသနာရိတ်ကာမပုဒ္ဒပဲဖြန့်အပ်သောတို့ရဲ့မေတ္တာရည်ကြီးအေကိုခံယူချိုးတောက်ကြကဖြင့်နန္ဒလောကဓာတ်ကြကြဗလာကဘာသဘာသာတွေငြိမ်းချမ်းသာရကြပါစေဟောတာဟောဘာမှမဖြစ်ဘူးကြောင်းနေရတော့ပြီးတော့ဗာနဲ့သွား ထုရှိနဝေယရှိနဝေယထေအောင်မာသတ္တဝါအာလုံးချမ်းသာစေလေနဲ့သူများပြန်နိုင်များ ဒေသကြီးဓမ္မအလုံးတို့သည်အောက်ဆီဂျင်ဖော်တဲ့လေဓာတ်ကိုအမှသာလင်ရှင်သန်ကြီးထွားတွတ်တဲ့စီပညာပါတဲ့ဒါကြောင့်ပြုမျိုးပေခြင်းလာမာတိသာသနာရိပ်သာမဘုဒ္ဓပဖြာအပ်သောဘုဒ္ဓတိုက်လွင်အပ်သောတို့ရဲ့မေတ္တာလေးနူဧကိုရှူရှိုက်ကြကပြေနန္တလောကရာဇကြဝလာကဝသူကဝသာတွေေချံပါရကြ ပြီးတော့ဘာတူသွားမယ်သို့နေနဲ့သူမြပြန်နာမြဘုရားရဲ့မေတ္တာနေတကြည်တမအလုံးတို့သည် နေအောင်ချီစိန်နာကိုရမသာလေးရှင်သာကြည်ထွားတွတ်တဲ့ဒီပညာပါတယ်။ဒါကြောင့်ယနေ့ဘုဟုတိုင်ပြုမျိုးပင်တလမအတိအိသမပောတာထွန်းလင်းအပ်သောတို့ရဲ့မေတ္တာမေတ္တာနေအောင်ချီကိုခိုလုံးရကဖြင့်နန္ဒလောကရတ္တကြဝလာကဘာသူကဘာသာတွေငြိမ်းချမ်းသာရကြပါ နန္ဒာ၅ပါးရှစ်ကိုကြောပြီးပြီမေတ္တာလည်းကိုပြီးပြီတဲ့အဲ့တော့ခဏ30ကြိမ်မြောက်ဇက္ခန်းအောင်ပွဲမှန်ရလားအေးအဲ့ဒီဇက္ခန်းအောင်ပွဲရဲ့ဥဒ္ဒံစကားလေးနဲ့ကျူးရင်ရအောင်30ကြိမ်ဝါတွင်စကားဟာ30 မပြတ်တမ်းသာပအောင်မြင်ငယ်ပြီသူမျိုးနယ်ပေါ်ဆရာတော်များနဲ့ငါတော်များကျေးဇူးကုန်၏အေးဘုန်းကြီးတို့ရဲ့စွမ်းအားကြောင့်မဟုတ်ပါဘူး။မင်္ဂအဖယမဆန္ဒဆိုတာလိုပဲ ကျွမြို့24ကျောင်းတိုက်ရှိတဲ့ဆရာတော်တွေ24ကျောင်းတိုက်ဂိမ့်ပိုက်တံပြောသံဃာတော်တွေ900ကျော်800နီးပါးအဲ့ဒီဆရာတော်သံဃာတော်များတို့ရဲ့ကျေးဇူးမေတ္တာကြောင့်ဒီစခန်းကြီးဟာအောင်ဝဲရှင်လာနိုင်တာဒါကြောင့်ကျွမြို့နယ်ပေါ်ဆရာတော်များနဲ့ကျွမြို့နယ် သံဃာတော်များပြည့်စုံကုန်၏မနဲ့နေညာအလူရှင်များနဲ့စေရနာရှင်များလှူအားကိုစီအေးမနဲ့တွင်လည်းပဲအဲ2000ခွဲ3000 မိမိတို့ရည်ရွယ်သည့်အားလျော်စွာနေ့လယ်တွင်လည်းတသိန်းခွဲတဲ့ဟလားတသိန်း6000 9000အဲ့လိုဆိုပြီးတော့လူကြတွေးကြတွေးကြမွေးကြလို့တို့ယောဂီတွေမပူမပင်မကြောက်မကြနဲ့အေးအေးလူလူတဲ့ဟောတရားဓမ္မတွေကိုစားသုံးပြီးတော့ပွားများအထုနိုင်ရတယ်မှန်ရလားအလူရှင်များနေအပြင်အဲ့ဒီမနက်က2000ကျော်နေ့လယ်3000ကျော် လရှာလို့ရချင်မှလည်းရတပတ်ရှာလို့ရချင်မှလည်းရမယ်တရက်ရှာလို့ကတော့မရနိုင်တော့ပါဘူးဒါပေမဲ့စွန့်လူတဲ့အခါမိနစ်ပိုင်း၊နာရီပိုင်းတဲ့နှမျောတွန့်တို့ဝန်တို့ခြင်းမရှိပါမဲ့စွန့်လွန်လိုက်တဲ့စေတနာတွေမှန်ရလားအေးတဏလို့ဆိုရင်မဲ့ဧကပတ္တောတတကိစ္စော ထမင်းတလုံးဖြစ်ဖို့ကိစ္စတရားတဲ့။ဘာကြောင့်လဲဆိုတော့ပရမ ကျဲချဖို့ဆိုပြီးမြေကိုရှာရမြေရပြလွန်နွားတွေထုံနေထဲတွေကရိယာတွေရှာရရန်နဲ့ရှာပြီးတော့ရေသွင်းလို့အဲ့ဒီမှာကာရဘဲထွင်ရရေးရတယ်ပြီးတော့ပြိုကျဲရတယ်အဲ့ဒီပြိုတွေမတရားရေနှုတ်ရေသွင်းလဲပြုတ်ပေးရတပံပြိုနှုတ်ချင်းကြတဲ့အခါတထိုပြိုတွေနှုတ်စီအဲ့ဒီလေကိုပင်နဲ့တခါပြန်ပြီးတော့တမန်တို့ထွင်ရပြီးတော့မှကောက်စဘာတွေမဆိုင်ရဘူးလားမဆိုင်ပါဘူး အဲဒီမှာလည်းရေသွင်းရေသုံးပေါင်းဒီမျက်နှုတ်ဒါတွေပြုပြီးတော့ရေသိမ့်တိုင်းကြတော့လေရေသိမ့်ရပါတယ်ကောင်းလိုက်ရှိတလင်းမဖြာအေးအဲ့ဒီကောင်းလိုက်မြတ်မောင်မရှိတော့ကတော့နွားတွေနဲ့အခုတော့အေးစက်တွေနဲ့ထုတ်ပြီးတော့တဘာတွေချွေလို့ပြီးတဲ့အခါကျတော့အဲ့ဒီတဘာတွေတန်ရှင်းတန်ရှင်းပြီးတော့6သွေးအောင်နေဘူးလှမ်းပြီးတော့မှစပကြီးစပထိုက်ပုတ်ကက်ထဲမှာထည့်ရတယ် ထပ်ပြီးတဲ့အခါချက်ပြုတ်ချိန်တိုင်းတော့မှအဲ့ဒီဆံရည်စဉ်ကိုတခါတည်းပဲမောင်းနဲ့ပါနဲ့ထောင်းထုမောင်းနဲ့ပါနဲ့ထောင်းထုပြီးတော့ရှင်သွားတဲ့အခါမှာအဲ့ဒါသုံးချိန်လောက်ရေရှိရဖျားနဲ့ရေရှိပြီးတော့ဓမင်းအိုချက်ချက်ချာဆိုတဲ့ဓမင်းအိုဖိုကနောက်မိရောက်မှအသွဲသွဲဝဝပြီးနဲ့ချက်ပြုတ်ပြီးတော့တကားငှဲ့ရပြန်နဲ့နှက်ပြီးတော့ပြီးရောလား ဘာလို့လို့သမင်းအိုးလေးပြောင်းမပြန်ဘုတ်ဘုတ်ဘုတ်ဘုတ်လို့မလှုပ်ဘူးလားဩကျဲကွက်ကြော်မြင်တဲ့လူတွေပါလားဓမ္မအထက်အောင်အခိုးညီသွားအခိုးညီပြီးတော့ဘာလို့ရတယ်နားရတယ်နတ်ပြည်ထိုးတဲ့အခါကျတော့ပကံခွဲရောက်ပြီးရှေ့ကျော်ပြုတ်ပြင်းထက်ပြီးတော့တာရတော့ရဟောကြည့်သားသမင်းတလုံးကိစ္စပေါင်း100သမင်းတလုံးကိစ္စပေါင်း100 အဲဒါကြောင့်အာယုံဆွမ်းရလို့နာမလေးဩဝါဒတလုံးမိမဲ့လူရှင်တို့မှာတဲ့အမျိုးပေါင်းတရားကုသိုလ်စေရနာပေါင်းတရားလူရသည်နဲ့တူတဲ့မှန်ရလားဒါကြောင့်မနဲ့နေညာအလူရှင်များနဲ့စေရနာရှင်များလို့အားကိုစီစေရနာ ဒီရမောင်း90တယောက်ထဲကလှူမယ်ဆိုလဲလူကောင်းလှူနိုင်ပါဒါပင်မဲ့လို့ဒီယောဂီပေါင်းတရားဝန်းကျင်မနဲ့အချိန်မီနေ့အချိန်မီစားသုံးနိုင်မှုရတော့သူတို့တယောက်ထဲမိသားစုတယောက်တစုတည်းနဲ့ချက်လို့ရမလားအေးအဲ့တော့ချက်ပြုတ်ကျွေးမလို့အာဘေးတွေရှိလို့လေဒီစကားအောင်မြင်တာမဟုတ်လားဘသူတွေပါလိမ့် မိဖို့ချောင်းကဒေါတောင်းဝေဘယ်သူတို့อืมသူတို့မိဖို့ကြောင့်မှသွားကြည့်ဘိလက်ကအာရီကြီးတွေ့တယ်ဒါကြောင့်ဒေါတောင်းတယ်ဘိလက်ဆိုတာသိလားဖတ်သိလားပြောတာဘီမရှိဘူးဘီလက်နေတာဩဘီကြိုက်ကြီးကဘီလက်ကိုမသိဘူးနော်ဘီလက်ဟုတ်လားမလားအဲ့ဒါကြောင့်တို့တကားတော့မတိစားတောင်းလို့ပေါက်တာအာတကားလဲစွန်းစွန်းရောက်မဲ့လို့ ဟမ်သီလတွေချက်ကျွေးတာဆိုတော့သိကောင်းလာတာနော်အေးအဲ့ဒါကိုဘုန်းကြီးတို့တင်စားပြီးတော့ဒေါသအောင်လို့ပြောတယ်ဒါကပုံပြင်ကလေးနဲ့ပြောတယ်ကလေးတို့ရေဥဥပုံပြင်ပြောပြရှေးတုန်းကရွာတရွာကြောင်းတကြောင်းမှာပေါ့ကွယ်ဘုန်းကြီးတွေကမပြောဘူးတဲ့ကွယ်တပါးပြီးတပါးပြောင်းပြောင်းသွားနောက်ဆုံးတော့ဖြူးเสียရတော့ခက်ယူးယူးကိုတော်လေဟုတ်ရ ကျွတ်စရာတော့မယိုးလို့လားအဲဘာလို့လောင်ရည်ရတာတော့ကျွတ်စရာတော့လို့ခတ်ယိုးယိုးကိုတော်လေးအဲ့တော့တရားဓမ္မတွေကအာယုမန်နဲ့ကောက်ယုတ်ပြီးလို့ပေါ့ဟုံဟုံနဲ့တောက်ကြပို့ကြလူနောက်ကြတော့တပြေးပြေးနဲ့နှစ်ယောက်ထဲကြဒေါမိနဲ့ဒေါတာဘယ်သူနဲ့မလဲအဲ့တော့တဲ့ဘုန်းကြီးကလည်းဩဓမ္မကြီးမရအေးပင်မချင်းရဲ့သွားနဲ့ သူတို့နှစ်ယောက်လှူကြတယ်အကျိုးများအောင်ငါသီလပေးပြီးတော့မှဆွမ်းအလှူခံမယ်အဲ့ဒါနဲ့သီလလည်းပေးပြီးတော့ဆွမ်းအလှူခံနှစ်ရက်လောက်ရှိတော့ဒေါသောင်မပါတော့ဘူးဒါနဲ့ဒေါမိကိုမေးဓမ္မကြီးဒေါမိဒေါသောင်ပဲများသွားတော့မမဗျာပဲများသွားလို့နေများမကောင်းလို့လားနားကြည့်လို့လားတုတ်ကွေးပဲကွေးလို့လားပေါ့တပည့်တော်နေ့သွားလိုက်ပါအောင်မယ်သူနေ့သွားတော့ဒေါသောင်ဟာလူကြီးတို့တို့ဝုပ္ပိရှင်လိုက်တက်လိုက်အလုတ်ကိုင်းတွေကိုချွေးပြက်ပြက်နဲ့လုပ် တော်မီးကတော်တောင်ရဲ့ထူမိမများကောက်တယ်ကြားပြီမထူတော်တောင်ရဲ့မကြားဘူးလားလို့အတမ်းမြို့ပါတော့ငေါ့ဆက်ဆက်နေမဟုတ်ဘူးလေတော့ဘုန်းကြီးလေးကဆုံးဖို့မလာလို့မင်းနေတယ်အာရှိမင်းရမောတော်သူကခံစားထားတာဟုတ်အဲ့တော့ဒေါ်မီးကလည်းစနေသမီး နေပါဦးတော်တော်ရဲ့တော့ဘုန်းကြီးကမေးတယ်ဆိုတော့တော့မောက်ဆတ်တယ်ဘာသဘောလဲဩပြောသိကျင်တာပေါ့လေမိသားစုကလည်းပြောကျင်တာဥကိုရနေတာတကယ်တော့တော်နဲ့ကျုပ်နဲ့ဟင်းဖို့လားကျုပ်ကဟင်းကောင်းဒါပေမဲ့တော်ကငယ်လိုလားရုပ်ချောလိုလားမသိဘူးအာဘုန်းကြီးတွေကလေတဏီကိုခါမိဆင်ခါမိဗဇက်ကကိုမချဘူးအဲ့တော့တော်မိရလည်းအယိုးဆိုဩငါဘုန်းကြီးကမားတာဒါနဲ့ပြန်လာ အဲ့ဒါနဲ့ပြန်လာပြီးတော့နောက်ရကြတော့ဒေါမီးကသွန်ဖို့တော့ဘုန်းကြီးကဒေါ်သောက်ပဲနဲ့သူနေကောင်းရအင်းနေကောင်းရလားလို့ငတ်သေးလိမ့်မယ်တော့ဟောမိမဆိုတာအငော့လဲကောင်းမိမဆိုတာဘာလို့အဲအငော့လဲကောင်းတယ်အေးအဲ့ဒါနဲ့ပြောဘာတော့တက္ကမကြီးကိုဘကိုစွန့်လူကစားတာမဟုတ်ဘူးကိုတော်ကဟိုလူနာမည်ခေါ်ဒီလူနာမည်ခေါ်နှစ်ယောက်လာတာလေတပည့်တော်မှနာမည်ခေါ်လို့သူ့နာမည်မပါလို့ဖြေဟာ ဘုန်းကြီးကဘယ်တော့မှခေါ်လို့တော့ဩဒီကိုယ်တော်လေးကငငယ်နဲ့တဲ့မိတာတကဗုဒ္ဓံတရဏဓမ္မံတရဏသံဃံတရဏဒုတိယံပိဟောကိသမိတတိယံပိပါဏာတိပါဒဝရမဏိဒိဋ္ဌပရံဟောတမာရိယာမိဘဗယကိသမိတို့ကိသမမိပဲဒုစ္စာတော့မိတော့မယ်ထင်တယ် အေးအဲ့ဒါပဲအဲအဲ့ဒါပဲဒကမာကြီးဒေါ်မိကသူ့နာမည်ခေါ်တယ်ဒေါ်တောင်ကလည်းဒေါ်မိနာမည်ခေါ်တယ်အဲ့ဒါသူ့နာမည်မပါလို့တယ်ဗျာဆုံးတော့ဥတော့အလျှော့ခံလို့မဖြစ်ဘူး။ဂိုင်းဓမ္မကြီးနဲ့ပြန်ဒေါ်တောင်ပအောင်သာခေါ်ခဲ့။စိတ်ချမနော်โอเค။အဲ့ဒါနဲ့ဒုတိယရေကြတော့ဒေါ်တောင်ကအောင်သွဲမောင်းဒေါ်မီကအောင်သွဲဖြစ်နေသွား။ဘာဖြစ်နေသွား။ အေးအဲ့ဒါတခါတည်းတော့ကောင်းမပြောမလေးခွန်ကြီးကသဘောကောင်းပါတယ်တော့တူကားနဲ့တူလာလားဒီတိုင်းမှာတောင်းငါလာတာတော့မလေးပြီးတော့ကြွေးရမွေးရဆိုလဲကြွေးလိုက်တာတော့တော့လည်းပဲဒါပါခွန်ကြီးကသဘောကောင်းပါလေအဲ့လိုနဲ့နှုတ်နှခေါ်ပြီးတော့လာတော့တော့တောင်းကြီးပါလာပါလာတဲ့အခါကျတော့နှုတ်ထန်းလူမထိုင်နိုင်ဘူးဒေါ်မီကလွန်လာတော့ဒေါ်တောင်ကိုရှေ့ထားပြီးတော့ဒေါ်မီကနောက်ကနေပြီးတော့အောက်ကကျိုးမဲ့ကျင်းသားနဲ့လှမ်းမလို့သူ့လည်းပါပြီစီသူ့လည်းပါပြီစီ အဲတော့မှဘုန်းကြီးကလည်းတယ်လီဂရမ်နဲ့ပြန်လိုက်တယ်ဥပါစီမယ်ဥပါစီမယ်အဲ့ဒါနဲ့သမယိုးကြလည်းမပြအောင်ရာဓကမကြီးတော်တောင်းနဲ့တော်မြင်အဲသီလဆောက်တည်ရအောင်ဆိုဗုဒ္ဓံတရဏံဂစ္ဆာမိဒေါတောင်းတောင်းတော်ဒေါတောင်းဓမ္မတရဏံဂစ္ဆာမိဒေါတောင်းတောင်းတော်ဒေါတောင်း သံဃံတရဏံကိသမိမရွှေမိလေရတဲ့ဒေါသောင်းတောင်တော်ဒေါသောင်းဒေါသောင်းနာမအမိပြန်ကောင်းမြန်ခေါ်ထဲတာဒေါသောင်းကမစင်ရင်ပြုံးပြုံးတာသဘောကျမိမများသူတို့သဘောကျရင်လည်းသဘောကျတာပေါ့ အေးအဲ့တော့စိတ်တွေတက်ကြွပြီးတော့မှဘုန်းကြီးကိုတင်မဖရာလူရိုးရိုးအမဘာနိမခန္ဓာကိုမတ်တထနှစ်ပိုင်းသုံးပိုင်းလေးခါလေးသုံးလိုက်လက်ကိုလေးလူစရာတန်စရာကောင်းမှပြီကိုရောကိုရောကိုရောတဲ့သူ့နာမည်လေးအမီးပြန်ကောင်းပြန်ခေါ်လိုက်တော့ဘယ်နဲ့တော့ ကြည်ညိုစရာကောင်းလိုက်ပါပြီကိုရော ကိုရော ကိုရောလူစရာတန်စရာကောင်းလိုက်ပါပြီတော့ကိုရော ကိုရော ကိုရောတဲ့ဒါကြောင့်မိဖို့ကြောင့်မှာဒေါသောင်းလို့ဆိုတာတင်စားပြောတာအမလီဓမ္မဂရိကရွှေကိုရောလေးတွေကရွှေပလတ်နဲ့ရွှေပလင်ပေါ်မှာရွှေဖင်းလေးတွေထိုင်ထိုင်ပြီးတော့လေအမလီဘလူဘလော့ဘလူဘလူဘလော့ဘလူတွေမိဖို့ကြောင့်ကဒေါသောင်းလို့ပြီးရောင်တောင်မပါလာပါဘူးပြောမှသူလို့ ဒါကြောင့်တို့အားပြီးမိဖို့ကြောင့်အမှုတွေလေအေးသူတို့မှအေးအေးလူလူဟုတ်လားဘဝရွာရွာဘလောက်ပဲဆွေးဆွေးဒီဘလောက်တိုက်တယ်ဘလောက်ပဲပူပူအာပြတလွင်လွင်အေးမိကိုတလိမ့်လိမ့်နဲ့ဆိုပြီးတော့လူတရားကျော်တို့ရဲ့မနက်စာနေ့စာအချိန်မီလုံးအားပေးရမှန်ရလားချက်တော်လီးရင်နဲ့အတင်းလေးပြောတာတော့ပါမှာမို့ပါပြီဘူးလားယောဂီတွေကြားဘူးတယ်မို့လား သူတို့ကတော့ရှိပဲနတ်ကြီးတော့နောက်ကနေရောက်နေမသိဘူးရေနွေးခတ်ဖို့ဟောပြောနေပဲဒီကဘယ်ရုပ်ရောဟောတော်ကိုင်းတော်ပြီဒါကြောင့်မနဲ့နေညာအလူရှင်များနဲ့စေရနာရှင်များလှအားကိုစီတရားကြောကွယ်ယောဂီအလုံး တရားသုံး၍ပြုံပျော်မြူသည်ပြောဆုံးဘယ်နှနေ့ရှင်လင်းပြန်တဲ့နေ့ရထောင်ငါထွက်တဲ့နေ့ရအဟွာပြုတဲ့နေ့ရဘယ်နှနေ့တော့ပျော်ဆုံးနေမို့ကွယ်ပျော်မဆုံးနိုင်လို့ရဲ့အဲ့ဒီမှာသူယောဂီတွေအတွက်တခုထေရမှာကဇခန်းသိမ့်တဲ့နေ့ ဘယ်နေ့တော့အေးအဝါကြီးရလဲအမနဲ့ဖျားတော့ကိုဟုတ်တော့နဲ့တွေ့ရတော့မလို့သူတို့မျောလင်းချက်ကလေးနဲ့ပြောလို့ညသွားကြည့်တညာလုံးတွတ်တွတ်တွတ်တွတ်နဲ့ဟိုခန်းကူးလိုက်ဒီခန်းကူးလိုက်သူတို့ကူးတာကိစ္စမီးဒီကုံလာကိစ္စရှိအဲ့တော့ဘုန်းကြီးကသောသောစကားပွင့်တော့စကားမပြောကြနဲ့စကားပြောရင်တခန်းပြီးမှပြောမနဲ့ပြန်ဟောဒီရှိမှရေအိုးတွေချပြီးအဲ့ဒီရေအိုးတွေစကလုံးပြည့်မှယောဂီတွေထွက်ရ စိန်လိုက်လို့ကြာသလားလို့ဒီကောင်မတွေကလည်းကိုယ့်အိမ်ကိုရောက်ရင်ကိုဟာကိုစားရမှာဆိုတာနဲ့ကိုဆက်နေလိုက်ဥမဲ့နေမှာပါ။ကိုင်းတော်ပြီဒါကြောင့်နဲ့ယောဂီများတမဓမ္မမတ်တော်တကုသိုလ်ချမ်းမမတ်တော်ဟောမတ်တရားမရင်ကုသိုလ်တရားရတယ်တဲ့ဟောတမနစ်မှာဟောင်းပိန်30တမနစ်မှာ5မိနစ်10မိနစ် 15မိနစ်မိနစ်20 25မိနစ်မိနစ်30တနာဤစပြန်တို့သံသေးကြီးရပါ1800ဘယ်လောက်ပါလဲ2နာရီ3နာရီ4နာရီ5နာရီ6နာရီ9နာရီ10နာရီ9နာရီ10နာရီ14နာရီ ပေါ့ဗျာဒါနမိတ်ပြလို့4300 24နာရီမှတ်ရင်တိုင်းကြည့်သမ်းဗျာဒါကြောင့်ယောဂီရလေတရားမှတ်ပြီးအပြုံးနေများစွာနဲ့မနေ့ပြင်ကကြတော့လေတကားတဲ့ပါဇက်ကထညက်ကတစ်ချမ်းမကြီးလေးကတစ်ချမ်းတုပ်ပြီးပြန်ညမှာတရားကြောကွယ်ယောဂီအလုံးတရား တရားသုံး၍ပြုံးပြောမြူသည်ရှုဆရာတော်ဥနရပတိနဲ့ဓမ္မဂတိကာမြတ်ကြမှပြသည်ညီရရဟောတာဘယ်လိုဥကောမဟုတ်ဥကွန်းထင်ညပြောပြီးတော့ ဥဥဥသုဥဥတုံတရလားပြီးတော့ဥဥသန္နာဝရဘခက်ကြီးပေါ့ဘုန်းကြီးတို့ရွာကသူ့ကိုဘခက်လို့ခေါ်တယ်ဟမ်ပြီးတော့ဥနေမိန်သာကြည်သာဒုတိယတိုက်ဥကိုနောက်မှသာရောင်းမနဲ့ခေါင်းလိုက်မယ်နော်ပထမတိုက်ဥကဟိုပုတ်ပြဲပြဲအယုတ်ဆိုးဆိုးဥဝကကြီး ဒုတိယတိုက်ဥက္ကဦးနေမိန်နာသာသနာအတွန့်ရှိထိန်နေအကဲ၍ဘုန်းကြီးများဖြိုးကနေဖြတ်ကနေ96ပါးသောဝေဒနာနဲ့များတစုံတစ်ခုဖြစ်သွားရင်တို့ဆက်လက်ထိန်နေအောင်လို့ပထမတိုက်ဥက္ကဒုတိယတိုက်ဥက္ကအေးဦးနေမိန်နာတို့မှန်ရလားဒါကြောင့်ဖြူရှာတော်ဥနရပတိနဲ့ ဓမ္မဂတိကတို့ကြံမပြသည်အဲဒါကြောင့်နောင်နှစ်တွင်လဲအောင်ဝဲတို့မျောကြီးအေးအဲ့တော့ဒီထဲမှာ တို့တကကြီးဥလတ်ရိတ်တတိတံသာအစပြီးတော့သူတို့မိသားစုအားလုံးဒီမှာပဲတရားအထုတ်ကြတယ်သမီးတွေဒီလားချက်ဝတ်တယ်ပြီးတော့ဥစဉ်တွေဝတ်ကြတယ်ဟောအခုအသက်80ဒီလာပြီးတော့အထုတ်သေးတာအဲ့တော့တကကြီးဥလတ်သွင်းလို့အသက်ကြီးတဲ့ပုဂ္ဂိုလ်တွေကနောက်နှစ်ဆိုရင်တော့မလွယ်ဘူးထင်တယ်ဟုတ်လားဒီထဲမှာတက္ကမကြီးတွေလည်းအဲဒေါမြတ်သန်းကြီးတို့ဘသူတို့ဘယ်ဝါတို့ပေါ့ကိုယ်နည်းနည်းလူတဲ့လူဆိုမှတ်မိဘူးကွာ အဲဒါကြောင့်ဘသူတို့ပဲပါလို့လဲအရွယ်ကြီးတော့တို့နောက်နှစ်စခန့်မိမမိဥပလားလို့ဆိုတော့ပါတယ်ဟမ်ဘိုးကြီးတွေခါကုံကုတ်နောက်နှစ်ခါဗျာမူမမိုးချိုးပြစ်လိုက်တယ်နောက်နှစ်ခါစခန့်ဝဲအားခဲလာပါအောင်ဘွားကြီးတွေခါကုံကုတ်နောက်နှစ်ခါ အပြိုကြီးတွေခါနှုံနှုံကိုဖြစ်ကျင်တာဖြစ်ပေါ့နောက်နှစ်ခါသခံဘွယ်အဲအပြိုလေးတွေခတ်ပြုံးပြုံးဟာအိမ်အိမ်အိမ်သာပေးလိုက်ဟုတ်လားအဲ့ဒါအိမ်သာပေးလိုက်အပြိုလေးတွေခါပြုံးပြုံး အသိဘူးဘုန်းကြီးတော့ပြောဘူးနော်အဲနောက်နှစ်ခါသက္ကံပွဲအားခဲ့လာပါအောင်လို့အဲ့ဒါသက္ကံသိအောင်ပွဲပေါ့ဒါပြောတာနဲ့ကိုရှင်သာကြီးကခွဲသွားကိုရောနော်တရားတွေကကိုကွန်အပ်ကိုနာကြီးခွဲလို့ပြီးရင်ပြီးမပြီးရင်အကုန်လုံးထွက်သွားမှာတဲ့ကိုယသနာပေးတယ် သူကခုမှပေးတာကိုကနေလေတွေကတို့ကတောင်စွန်ဓမ္မပေဒီဥရိယ၃သိန်းခွဲလူနေတွေ့စီးပြီးပြီပူတော့ဘူးအေးအဲ့တော့ခဏဟောမဲ့တရားကပါတယ်လို့ဘုရားအတွက်အသက်ကိုပင်လူဝွန့်သူတဲ့ဗျဓမ္မကြီးဒေါဖိတင်းကလည်းဘုရားအမကြီးဖြစ် ဒါရန်ကုန်ဘုန်းကြီးတို့ရိတ်တာခွဲမှာဘုရားဒီပူဇော်ထားတဲ့ဒီပြင်ဒီပြင်လည်းရှိမှာပါအဲ့တော့အခြားခြားသောတရားဓမ္မသူတော်စင်တွေလည်းပဲရှင်နုယုတ်ဘုရားစီရီကြည်သာသေးတာငဲတာပမာဏမထားကိုယ်အိမ်ကိုယ်မှာလည်းပဲမပူဇော်ကြဘူးလားအဲ့ဒီပူဇော်ခြင်းနဲ့ပတ်သက်ပြီးတော့ချိန်ရသမျှဘုန်းကြီးတို့တရားဓမ္မများအားအတုယူအတတ်သိစေဖို့ရဲ့လို့ ဝီရိယပဏိတဇပါတယ်လေအရိဝရိဟပဏိတဇမဟောမိသို့မဟုတ်သူ့ရဲ့ရှေ့ပြေးကဘုန်းကြီးတို့တိုင်းပြည်တစ်ခုမှာမဟာရထဆိုတဲ့မင်းကြီးတစ်ပါးရှိခဲ့သူကဗုဒ္ဓဘာသာသောတာပန်လောက်နိဗ္ဗာန်ယရဏသုံးပါးကိုယုံကြည်တဲ့အာဟုတဲ့မြတ်တို့တဲ့ယုံကြည်တဲ့ပူဇော်တဲ့ အဲ့ဒီနဲ့ပိစာလနိုင်ငံမှာပိစာလမင်းကြီးဆိုတာလည်းရှိတယ်။ဗာမင်းကြီးပိစာလမင်းကြီးကုံတယ်တို့ရဲ့တနိုင်ငံနဲ့တနိုင်ငံတစ်မြို့တစ်မြို့ကုသရောင်းဝယ်ကြတော့မဟာရထမင်းကြီးဓမ္မပိစာလနိုင်ငံကကုံတယ်တွေရောက်ဟဲ့မဟာရထမင်းကြီးကမင်းတို့မင်းပဲဤပဲလေအသက်ကဘယ်လောက်လဲ

အေးလက်ဆောင်ဆိုတာပေးလိုက်တယ်ငါကလည်းပြန်ပေးမယ်အဲ့လိုအဲ့လိုနဲ့အဋိဋ္ဌသဟာယကအဋိဋ္ဌမမြင်ဘူးဝင်မဲ့သဟာယကကမိတ်ဆွေဖြစ်အတန်ကြာတဏမျက်နှာမြင်ချစ်ခင်ဆိုတာလို့အခုမျက်နှာမမြင်ပေမဲ့လို့အတန်ကြာသဖြင့်ရှစ်ခေပြီးတော့နေတယ်တဲ့ဟောစိတ်ဓာတ်နှစ်ခုတူညီနှလုံးနှစ်ခုပူပေါင်းပြီးတော့နေတော့ တနေ့ကေစာလမင်းကြီးကအတဗျာတမိုးထိုက်တန်နဲ့ကပလာနီကြီးတထက်အေးမြို့သားရွာသားများကသူ့ကိုပူဇော်ကြတော့ဟေးကောင်းလိုက်တယ်အဲ့တော့ဒါကြီးတော့ငါမို့ဘူးငါခင်မင်းနဲ့မဟာရထမင်းကြီးထောင်ကလက်ဆောင်ပေးမယ်ကောင်းမွန်စွာသေသကြည်လက်စွာ ထုတ်ပြီးတော့တမန်တော်တွေနဲ့ပို့လိုက်အဲ့တော့မင်းမူပရိသတ်လည်းမ ဗာရထမင်းကြီးကဖြန့်ကြည့်တော့ဩကောင်းလိုက်တာပါလားကြည်စမ်းသူမဝဖဲနဲ့ငါ့ကိုခင်မင်နဲ့စိတ်ဓာတ်နဲ့ပြေးလိုက်တာဟာမောင်မင်းများကြည်စမ်းမကောင်းဘူးလားအဲ့တော့လက်ဆောင်တော့မြည်ကြီးဟိုကငါးကြက်ဖို့ပေးရင်ဒီက15ကြက်20အစိတ်သူ့ထက်တန်ဖိုးမျက်နာကိုပေးချစမြဲမှန်ရလားအေးအဲ့တော့မာရဏမင်းကြီးကစဉ်းစားတယ် စဉ်းစားတော့နှစ်ပြည့်တပြည့်ကုံတဲ့တို့ရဲ့ဆက်သွယ်မှုအရာ မာရထမင်းကြီးကသောတာပန်နိဗ္ဗာန်ဗုဒ္ဓဘာသာဝင်ဖြစ်တယ်။မြင်းသာလမင်းကြီးကတော့စာကတော့မိစ္ဆာဒိဋ္ဌိပေါ့။ဒီနေ့တို့ခင်းတဲ့တို့ခတ်ချူချူလေးပြောရင်ဘာသာကြား။မြင်းသာလမင်းကြီးကအေးဘာသာကြားဘုရားတရားတန်ခါမကြည်ညိုဘူး အဲ့တော့ကမြတ်လည်းမြတ်ဟိုပိတလမင်းကြီးနဲ့နိုင်ငံသူနိုင်ငံသားတွေလည်းဗုဒ္ဓဘာသာဖြစ်စေဖို့ရာအဲ့ဒီနှလုံးသွင်းဖြင့်ဘုန်းကြီးတို့၄တောင်လောက်ရှိတဲ့ရွှေပြားကြီးဘယ်နှပေလဲဘယ်နှပေလဲနှစ်တောင်သုံးပေဒါကလက်သမားပင်ရမသိတာ၄တောင်ဆိုတော့ အေး6ပေပတ်လက်ရှိတဲ့ရွှေပြားကြီးကိုခတ်တကယ်ပကြီးပပုအနုပညာသမားတွေခေါ်ပြီးအကောင်းဆုံးအတတ်နိုင်ဆုံးဖယားပုံကိုရေးဆွဲကြ။ဘာပုံရေးဆွဲ။အေပိစီမမလာတာနေနာပုံပစိတပါရမီယသဝေသံသုမပင်တိကေနာပိအတမန်တမန်တဲ့ လေးသိကြီးကဘာနဲ့လေးဖြည့်ထားတဲ့ပါရမီတွေနောက်ဆုံးစုစုချောပြီးတော့အကျိုးပြုသောအဖြစ်ဘုရားရဲ့မျက်လုံးတော်မျက်ခုံးတော်နဖူးတော်နာသန်တော်နှုတ်ခမ်းတော်လျာတော်အာတော်ပကုံးတော်ခြေတော်လက်တော်လက္ခဏာတော်ကြီး32ပါးလက္ခဏာတော်ကြီးလက္ခဏာတော်ငယ်80သုဇာရိမုသာဥအေတိကောပြုသူအတိကောပြသူဟုဧပြတာ သိရှင်ဤသာရတိသာသအတုပပြအာခောဥဥတဲ့လက္ခဏာတော်ကြီး32ပါးရဲ့ခေါင်းစည်းလေးအေးအဲ့ဒါလေးတွေပြောနေကြားနေမယ်အဲ့တော့တို့ကိုယ်တိုင်ကိုယ်ကြပြုနေရပြီမြတ်စွာဘုရားရဲ့ရုပ်တွင်ကြည်လင်းတန်ရှင်ဝိပထိန်ကြီးပြီးတော့အေးလောကပြောပြောရင်အလှကျက်သေးဂုံကြီးတွေရှိတဲ့မြတ်စွာဘုရား အဲ့ဒီရွှေပြားကြီးမှာပฏิပကုအတတ်ပညာအကောင်းဆုံးပညာရှင်တွေအေးစံပြုတ်လောက်အောင်ဆိုပြီးတော့ဘုရားပုံကြီးကို ရေးဆွဲပြီးတော့မှသံဃာတော်အများကိုပင့်ဖိတ်ပြီးတော့မှအနေကစားတင်မတယ်။ဘာလို့တဲ့။အေးဒီနေရာမှာဘုန်းကြီးတို့တရားဓမ္မများသတိထားကြ ဖះကအနိကတတင်မှကိုးကွယ်ကောင်းတာလားအနိကတမတင်မဲခေါ်မကိုးကွယ်ကောင်းဘူးလားလို့တဲ့ဟုတ်ပါဒီကမေးမလို့လောက်ခါရှိသေးတယ်ဟိုးတခါတုန်းကအငိမ့်ထဲမှာမင်းသမီးလေးကတော့မောသွားတော့မင်းသမီးလေးလည်းအမောပြေပိဋကလည်းအပြင်းပြေအောင်လူရှင်တော်တွေကဘိညာဘိညာဘိညာဘိညာဟာလေအဲ့လိုလုပ်ပြီးတော့မှအလုံးစုကြ မင်းသမီးလေးမလာဘူးလားလာတာပေါ့ကြောဘူးလားကြောမင်းမကြိုက်ဘူးလားကြိုက်တာပေါ့ရရင်လည်းယူမူလားဘယ်လိုပြောပါလဲအဲ့တော့မင်းသမီးလေးတွေ့ရအောင်ငါကြမ်းမယ်ဆိုပြီးကြပြားကြီးကတနခါလိမ့်ပြီးတော့ပေါ့ပေါင်းပေါင်းလေးပေါင်းမလို့ကျွန်တော်ကတော့မင်းသားပါပါလေအဲ့လိုဆိုပြီးတော့မင်းသမီးလေးလက်ဆွဲပြီးနမတော်ရေနမတော်ရေမေပတာဇက်ခဲမှာပါဇက်ပါလေ အဲ့တော့ပတာသာရီဟိုကကိုရာသာအဲ့တော့ကိုရာသာကိုဘာပေါက်အထီလာအမသိဘူးကိုရဘသာကိုအမိဓမ္မကြည့်ပြီးတော့ဗောအေးအဲ့လိုငွေပေါက်တဲ့အခါငွေပေါက်တဲ့အခါဆိုတော့အမလေးရှင်မရေရှင်မရေသူတို့ဘာညာဘာညာမိမိကိုင်တော့နောက်ရှင်တော်တယောက်ကမကြည့်ဘူးညွတ်တဲဆိုထားလိုက်ဟာမင်းကဘာလဲမင်းဘယ်ဇက်ကငါပတာသာရိဇက်က အဲ့ဒီမှာမင်းသမီးပတာသာတိမင်းသားကိုရာသာပြီငါကမဟောက်လို့မလို့သူကဘာလို့ကိုင်းမဟောက်လို့ရင်ပေါက်ပြီးကွာသူဘုံသူတပါးတော့ခေါင်းပေါက်တယ်အဲ့တော့မင်းမင်းနမတော်ရေလို့လို့ဟဲ့တော်တော်တော်တော်ဟာမဟုတ်ဘူးလေကွာငွေပေါက်လို့မေပတာထွက်ပြီးတော့ဒါငူချင်းချမှာကွာဟင်းမင်းငူချင်းမချနိုင်ငါပေါက်တာခေါင်းကိုပေါက်တာမင်းစိတ်ကိုတက်ကြမရှိတော့ဘူး အခုလည်းကိုကငိုမလို့ရှိပါသေးသူတို့ကနေပြီးတော့ပြောထားရတော့ကိုဘယ်လိုလုပ်ငိုတော့မှာအနေကစားတင်မှကိုယ်ွယ်ခေါင်းနာလားအနေကစားမတင်မမကိုယ်ွယ်ခေါင်းမူလားလို့အတွေ့အကူရှိရမှာအနေကသာတင်ပြီးတော့ကိုယ်ွယ်ခေါင်းနဲ့တစ်ချက်နောက်တစ်ခုအနေကစားမတင်မဲ့လဲကိုယ်ွယ်ခေါင်းနဲ့တစ်ချက်အခြေအနေရ အနေသာပြင်တော့ကသံဃာတော်တွေပြင်ဖိတ်တော့သံဃာတော်တွေနေရာထိုင်ခြင်းပြင်ချင်းချင်းဟလားမနေ့အာယုဒနေသွမ်းစာဟလားစသည်ဖြင့်လူတန်းခြင်းဒီမဲ့လူဝတ်တန်းရပြပြလေးနဲ့လူတန်းရင်ရှ िख ိုးခြင်းဥချရင်အယုသေးပြုခြင်းကုသိုလ်မတိုးဘူးလားကုသိုလ်လေးထည့်ပါဦးအဖျားဖျားဖျားမပြောနဲ့ကုသိုလ်မတိုးဘူးလား အေးကုသိုလ်တိုးတယ်အဲ့ဒါကြောင့်ဘုန်းကြီးအားသံဃာများပြင့်ဖိတ်လို့လွယ်ရင်ဘုန်းကြီးအားများနဲ့နေကစားတက်မှာတော်ကြီးမြတ်မဲ့ဘုန်းကြီးအားများမလွယ်ကူဘူးဆိုရင်ကိုယ့်ဘာကိုယ်လည်းအနိကတာတင်ကောင်းပါယောက်ျားလည်းတင်ကောင်းတယ်မိန်းမလည်းတင်ကောင်းတယ်သီလရှင်လည်းတင်ကောင်းတယ်တခုလားတလင်ကွာမဟုတ်ဆိုးမှာဟိုဟာကြီးလည်းတင်ကောင်းတယ်မိလူမဆိုတင်ကောင်းပါ အဲတချို့တချို့ကဘုရားနေကစားတင်တာ မိမတွေဒီလူဟုတ်ကြောင့်နေအလုံးမဟုတ်ဘူးလို့ထင်တာမဟုတ်ပါဘူးဘသူတင်တင်ရပါတယ်မှန်ရလားအဲ့ဒါနဲ့စံတော်ပြီးတချို့ကမိမတွေဘုရားအပထမယုတ်ကောင်းမှုလို့တချို့ကပရိစိတ်တတ်တော့ပရိကောင်းမှမစိတ်ကောင်းမှုကြံ့ကြံ့မှကြံ့ကြံ့ဖန်ဖန်ရှောက်ဆွဲနေရတယ်အေးတချို့ကတဲ့အဲ့ဒါမိမပထမယုတ်ကောင်းမှုပါဆိုင်တော့ဘသူရွတ်ရွတ်ရွတ်ရင်ကုသိုလ်ရတာလေ မှန်ရလားနောက်ဆုံးကမဝါလဲရှုပ်ကောင်းသို့တော့သံမြောက်မမြောက်ရှိအေးတကယ်တမ်းကျတော့သံဃာတော်တွေကရွတ်မှသိင်အတွက်ဆိုရင်သိင်ဖြစ်တယ်ယဟန်ဆိုရင်ယဟန်ဖြစ်တယ်ကထိန်သင်္ဃာဆိုရင်ကထိန်သင်္ဃာဖြစ်တယ်အဲ့ဒီနေရာကျတော့လူဝတ်ကြောင့်ဒီလားချင်းတွေရွတ်တာမရဘူးကုသိုလ်ရဖို့ကတော့ရွတ်ကောင်းပါလေဟုတ်ပလားအေးတချို့တချို့ကြတော့ကြံကြံဖမ်းမှဗျာမိမတွေကိုနှိမ်ထားလိုက်တာခွေးတွေကိုမိမမကြော်ကောင်းဘူးတဲ့ကဲ ဘာထိုင်လဲခွေးဟာလူလားတရိစ္ဆာန်မိမကနဲဟုရှင်မြင်တာခွေးကဒုက္ကတိလူကသူကတိအေးတခုတော့ရှိတယ်အခုခေတ်မိန်းကလေးတွေကြည့်ပြီးတော့ပြောတာတော့ဖြစ်ချင်းဖြစ်မှာပေါ့အခုရဲ့မိန်းကလေးတွေကလည်းတော်ကြလုံရလေးရှည်ရင်ရှည်ပြည့်တာဟာတကူလည်းတရွတ်တက်ခွေးရှိတောင်လူမှကြောက်ပါတယ်။ကောင်းမွေအောင်မှကိုကခြေတော့မြဝဲပေါက်လို့မြလုံကြီးရှည်ကြီးတွေဝတ်ထားတာ မသကဘုန်းကြီးကသပိတ်ပိုက်လိုက်သွားဟိုကလုံကြီးများနင်းပြီလို့ခွင်းလုံးကျွတ်သွားရင်ပြောရတော့တွန်မဲ့တူတော့လဲတချိန်ကခကောက်ကွေးရောက်တယ်အခုတော့ဘောင်းမီလေးတွေပေါင်တဝက်ပဲရောက်တော့တယ်ပြီးတော့လုံကြီးနဲ့ရှေ့ရခွဲနောက်ကခွဲဘေးကခွဲခွဲကျင်ရကခွဲအဲ့ဒီလိုရုပ်ပြက်ဆင်းမြက်ကြီးနဲ့ခွေးကြီးပေါ်သွားကြွခွေးကြီးကလန့်ပြီးတော့ပေါင်ကိုက်လိုက်တယ်အဲ့ဒါကြောင့်ခွေးကြီးကိုမိမမကြောက်ကောင်းဘူးပြောတာမျက်စိနောက်မှသို့လို့ပြောတာ ကြော်ကောင်းပါလေခွေးကတရိษံပဲမှန်ရလားအေးအဲ့ဒါတွေတချို့ရတော့တိမ်နဲ့မိမဝင်ကောင်းမှုဝင်ကောင်းပါလေအငြိကြီးတော့မကြနဲ့ယောက်ျားရဲ့နာရီမျက်ရည်ဟုတ်လားအမွေးအမင်အငြိကြီးကြရင်ငရဲကြီးတာပဲမိမရဲ့နာရီမျက်ရည်အမွေးအမင်ကြရင်ငရဲကြီးတာပဲအဲ့လိုမှမကြရင်တော့ကတိမ်နဲ့လည်းမိမတွေဝင်ကောင်းမှုလားအေးအဲ့ဒါကိုတော့ရကြည်ရွာတွေမှာကြည် တရားခံတဲ့ပြင်သိမ့်နဲ့မိမမလာမလာရဘူးနဲ့လို့လာကောင်းပါလေကံဆောင်တဲ့ဘုန်းကြီးနဲ့၃တောင်သာကွာပဲစေမှန်ရလားအေးအဲ့ဒါတချို့ကဟိုအယုတ်အမြတ်ရွေတဲ့နေရာမှာကြံကြံဖန်ဖန်ရှားပြီးတော့ရွေနေကြတာကြည့်အဲ့တော့ရှေးတုန်းကဝိတာခအမျိုးသားဓမ္မဒေနာအမျိုးသမီးဇနီးမောင်နာဗာလဲဇနီးမောင်နာဆိုတာလင်မရတဲ့ဇနီးမောင်နာမဟုတ်ဘူး ယောက်ျားကြီးရဲ့အဖေလောက်ရဲ့သမီးလောက်ရဲ့လေးဆိုသမီးခင်ပေါ့မိန်းမကြီးရဲ့အမေလောက်ရဲ့သားလောက်ယောက်ျားလေးဆိုသားလင်ခင်ပေါ့နဲ့အဲ့ဒါလေးလည်းမရဘူးအခုကဇနီးမောင်နှံဆိုတာအသက်တူရွယ်တူကိုပြောတာပါပါလေဟောဘုန်းကြီးလည်းမိဖို့ကြောင့်ဝင်လုံးဝရတော်သေးရဲ့တော်ကြကြတော့ဟိုထဲမြန်ဝင်ပြီးရင်တော့ဒုက္ခပဲအေးအဲ့ဒါဇနီးမောင်နှံများနောက်ကြတော့က ဝိသကမျိုးသားကကြောင်းသွားတရားနာသောတာပန်ဖြစ်တဂရကံဖြစ်မထွေဓမ္မဒိဏနဲ့အတူနေအတူစားသည်အနာဂံဖြစ်သွားတော့ဓမ္မဒိဏနဲ့အတူမနေအတူမစားတော့အနာဂံဆိုတာရှိပွားရေးအိမ်တော်ကြီးပြတ်တနည်းပြောရင်ညသာလုံးဝမစားတော့ဘာမစားတာပါလဲညသာဆိုတာနားလည်လားညညအခါစားတဲ့ဟာညသာလို့ခေါ်တာဟုတ်ပလား အေးအဲ့ဒါဆိုခြုံမိမုံမိပေါ့အဲ့တော့တဲ့မရမဒိန်နာကမောင်အရင်လိုမဟုတ်တော့သူနဲ့ညစာမစားဘူးအတူမနေတော့ဟိုကခွဲအိတ်တယ်အဲ့တော့မိမကောင်းဆိုတော့နည်းနည်းလေးတန်းချင်းခံပြီးတော့စောင့်ဆိုင်နေတယ်ဒါပေမဲ့ဟိုဆန်တပင်တင်ချစ်ချင်းမရလူလူသွားတော့ဖနာကြခဲညအနီကြဤ ဟုတ်တယ်ဗျခဏကြာခင်းညိုက်တော်တော်ခိုးလို့ခိုးလို့နဲ့နေရကြတာပဲဒါတခုပဲသိတယ်လေအေးအဲ့ဒါပဲအခုလည်းပဲဩကိုဝိတာခငစိမ့်မြင်လို့ငကင်းကိုပြစ်တော့တာလားသူနောက်ဆုံးသွားမိတော့မဟုတ်ဘူးကွာတဲ့ငါအနာဂတ်ဖြစ်လာလို့တဲ့အနာဂတ်တို့ရဲ့ဂုဏ်တတ္တိရလို့ဆိုတာငါမှအိမ်တော်ရေးစီးပွားရေးပြတ်ပြီတဲ့ဒါကြောင့်မင်းအိမ်မှာဆက်နေတာနှမလေးအရင်လို့ကြည့်ရှုရှောင်းရှောင်းမယ် ဒီလိုမမုံမင်းအာယုံရောက်ရင်ပြောတာသားကလားဟုတ်လားအကိုလမ်းမြောက်ပိုင်းကပြောအဲ့ဒီယောက်ျားကငါခေါင်းခေါက်ပြီးတော့ပေးသားမယ်အဲ့တော့ဓမ္မဒေနာကလည်းခေသူမမုံပါရမီရှင်ရှင်ထွေးပြည့်တဲ့ဇွေးကိုကျမကမြူရမှာလားအတိဘကသူစွန့်ပြစ်ထားတဲ့ជីវွားဥစ္စာအာယုံကမလို့အဲ့ဒါတွေကိုဓမ္မဒိနာကကျမကရှင်ထွေးတဲ့ဇွေးကိုမြူရမှာလားတဲ့ရှင်လဲလူကျမလဲလူပဲတဲ့ အဲ့တော့ဒီတရားကရှင်တို့လိုယောက်ျားတွေမှာအာထုလို့ရသလားဟာမဟုတ်ပါဘူးမရမဒိဏဘသူမသူအာထုလို့ဒါဖြင့်ကျမ္မယဟန်ဝတ်ပြီးတော့အာထုမဲ့တပြီးတော့ကြောင်းဖို့သင်္ကန်းဝတ်အဲ့ဒါယဟန်တရားအာထုလိုက်တာယဟန်နာဖြစ်ဖြစ်ဝိတာခကအနာကဓမ္မဒိဏကအေးအဲ့ဒါနဲ့ဒီမျိုးတွေတရားဒဂမတွေချီးမြှောက်ဖို့ဆိုပြီးတော့တရားရတယ်ပြန်လာ ဝိသကအမျိုးသားကြီးကအော်မရမဒိဏတောထွက်သွားတာဘာမှမကြသေးဘူးခုပြန်လာတယ်ဆိုတော့လူများထွက်ချင်တော့တာလားမိဘကြောင့်ကဘာစီလိုက်လူများဖြစ်ကုန်မလားဟမ်အေးအဲ့ဒါပဲလူများထွက်ချင်တော့တာလားငါသွားမေးမယ်လို့သွားတဲ့အခါမှာအဲ့ဒီမရမဒိဏဘိက္ခုနီမကိုဝိတာခအနာဂမျိုးသားကရှ िख ိုးတယ်ဗျတနေ့မိမမိမနဲ့ဒီခေတ်ကမိမတွေကိုသိမ့်နှိမ်ချနေကြတယ် အမျိုးမြတ်တာမမြတ်တာမှာဝိဇ္ဇာနဲ့စရဏရှိသူဟာမိမပြပြယောက်ျားပြပြမြတ်တယ်ဝိဇ္ဇာစရဏအတိအကျင့်မရှိသူဟာမိမပြပြယောက်ျားဖြစ်ဖြစ်မမြတ်ဘူးဗျာသဘောပေါက်ပါလား ဒါဘုရားအနေကစားတင်ကောင်းမတင်ကောင်းကနေပြီးတော့ဘုသူတအဖြစ်နဲ့သိမှတ်ဖို့ရထွက်လာတဲ့စကားတွေဒါကြောင့်ဘုရားယောက်ျားမိန်းမသီလရှင်မအနေကစားတင်ကောင်းပါတယ်ကမောကလည်းဖတ်ကောင်းပါတယ်ပဋ္ဌာန်းလည်းယူကောင်းပါတယ်တိမ်လည်းလည်းသွားကောင်းပါတယ်တကြို့ကဘုန်းကြီးဆွန့်ကပ်ပြီးဟဲ့ဟဲ့မထီကောင်းဘူးဒါကြတော့လည်းလွန်လုံးအားကြီးတာအေးအဲ့ဒီအပေါ်မှာနှာရည်မျက်ရည်ချွေးစားတွေကြာရင်ဟုတ်တယ်ဒါတော့မအားဘူး သို့မှမဟုတ်ရင်တော့ဘုန်းကြီးမပြီးမချင်းကြိုက်ထားဘာမှကိစ္စမရှိပါဘူးအဲ့ဒါတွေလည်းတချို့ကလွန်ကဲလွန်ကဲနေကြတယ်အဲ့တော့ထိုက်သလောက်ဝီနီးတော့ဒကာဒကာမတွေလည်းသိထားဖို့အရေးကြီးတယ်ဗါတဲ့တပည့်လိမ္မာဆရာအာဘလို့သာအသတ္တနေရပြောတာနော်မဟုတ်တာမဟာတာတွေကြီးရှောက်ချက်မတွေးနဲ့ အေးအဲ့ဒါပဲအဲ့တော့တို့တက္ကະမလေယောက်ျားဖြစ်ဖြစ်မိန်းမဖြစ်ဖြစ်ဘုန်းကြီးတွေဆွန့်ကတ်တဲ့အခါမှာဆွန့်ရင်းနေကုံတော့မလိုက်ဘူးလားအရှိပါဒာမြို့ဓမ္မမို့အည်သောအဲ့ဒါထက်မှဆိုရင်ရောက်ချုံနဲ့ဒွန်းနဲ့ပေါ်လိုက်ဒါကိုဘုန်းကြီးတွေကတ်လူမယ်လို့ကိုကစိတ်တိုင်းဘုန်းကြီးတပါးပါးကလည်းစပွဲကြိုင်ထားရအဟိုကနေလာတဲ့ဒါအကခံတယ်အလှခံတယ်ဆိုတဲ့သဘောမှန်ရလား အေးအဲ့လိုဆိုရင်ဒီမှာပကံနဲ့မထက်မီဇွန်းဖင်ကနေပြီးတော့ရှည်ချက်ဓမ္မမို့ဟင်းရည်ချက်ကြသွားရင်အဲ့ဒါအတ္တဘာလို့လှူမယ်ဆိုတဲ့ရည်ညွှန်းချက်စိတ်ပကံနဲ့ပြည့်သွားပြီဆိုတော့ရောက်ချူကမရုပ်သေးဘူးဒါပေမဲ့ထဲတဲ့လူကတော်ပြီဆိုပြီးတော့စိတ်ပိုင်းလိုက်အဲ့ဒီတော်ပြီဆိုပြီးတော့ဒီရောက်ချူကိုရုပ်လိုက်တဲ့အချိန်မှာအဆက်ကြရင်အဲ့ဒါမှအတ္တ စောစောကလှူမယ်ဆိုတဲ့ရည်ရွယ်ချက်ကြောင့်အဆက်ကြတာအပ်တယ်နှုတ်လိုက်တဲ့အခါတော်ပြီဆိုပြီးမှနှုတ်လိုက်တဲ့အတွက်ဒါကြောင့်အဆက်ကြမအပ်ဘူးဗျာဒါဝိနည်းတွေလည်းနားလည်ထားရတယ်ထိုက်သလောက်ပေါ့မှန်ရလားခိုက်တော်ပြီဒါကြောင့်အခုဖရာအနိကစားတင်တယ်ဆိုတာသံဃာတော်များပြိဖိတ်လို့လွယ်ကူရင်သံဃာတော်များနဲ့တင်မှာပြိဖိတ်လို့မလွယ်ကူရင်ကိုယ်ပိုင်နဲ့တင်မှာဒါမှမဟုတ်မတင်မဲနဲ့လည်းကိုယ်ွယ်ကောင်းပါတယ် ဋိဌံတေနေဘူးတိသာပိသမေစိတ်တံသမံဖလတရှိထင်ရှားမြတ်ဖယားနဲ့ရှင်လူယုတ်ပွားမြတ်ဖယားတို့မိမိက အတူတူပဲလို့သဘောထားနိုင်ရင် အကျိုးတူခံစားခွင့်ရှိတယ်။ဒါပါလေ။အေးအဲ့ဒါလေးတွေဒုဒကရမသတိထား။ဒါကြောင့်မဟာရတမင်းကြီးကပင်သာလနိုင်ငံပို့မယ်။ရွှေပြားကြီးနဲ့ ရေးထားတဲ့ဘုရားရဲ့ရုပ်ပုံလွှာအဲ့ဒါကိုသံဃာတော်တွေပြင့်ဖဲပြီးတော့အနေကစားတင်ဂျိမိပရေးချတဘုံကုတ်ကမလေးဘွားတွေနဲ့ပူဇော်တယ်အဲ့တော့ယနေ့တို့လူသားတွေမှာဘုရားအနေကစားတင်တည်တည်ကဘာနှမျိုး10မျိုးဖြစ်တော့မိုးချိုးပြစ်ပါပြောရှင်မျိုးလဲဆိုတော့မြေမျိုးမလားဘာကိစ္စကိုမျိုးကြီးလောက်อ่ะဘေးတင်ဘယ်ဘုရားကုံတော်မှာတော့ဘေးတင် ကိုနဝေဆိုတာကြီးကိုမိပြီးတော့လုပ်နေတာအေးအဲ့တော့ကိုစွမ်းအေးရှိသည်မြဘုရားပွဲဆန့်သည်မြဆိုပြီးတော့တင်ပေါ့အဲ့ဒါဒီလည်းပဲတို့လူတွေအစွဲပြင်းနေရအေးအဲ့ဒါပဲအာကိုမျိုးရှိမြကိုမျိုးမရှိခေါင်းကိုချတာတတိယတစ်မျိုးလိုနေသေးတယ်ဆိုပြီးတော့ခေါင်းကိုနှောက်နေတာရှိသည်မြနဲ့တင်ပါစေရနာပြတ်သားဖို့အရေးမကြီးဘူးလား အဲ့ဒါအရေးကြီးဆုံးအခုတော့ကိုနဝင်ကိုနဝင်ဆိုတာမျိုးကိုပါသီလကြိုက်တယ်ကိုနဝင်ကိုမီတဲ့ကိုပါသီလပြောတာဟုတ်ပလားအေးအခုခေတ်တော့တခါတည်းပဲပရိဥဝစပြီးတော့မြေစားမြက်ကလေးပါအောင်ပါဘာလို့အောင်ငါကြွေရဇီးညွန့်ကလေးပါအောင်ပါပြားမွေးရအုံညွန့်ကလေးပါအောင်ပါတရားထိုးရအမွင့်တော့အမွင့်မရွက်တော့ရွက်ပန့်ပြီးတာပဲ အဲ့ဒါဖေရင်ကလိုက်လာတဲ့ဟာတွေကိုင်းထားပါတော့ဘုရားနေသာနေနဲ့ပတ်သက်လို့မာရတမင်းကြီးကသံဃာတော်ရှင်မြတ်တွေပြဖိတ်ပြီးတကားလားဘုရားနေသာတင်နဲ့အဲ့တော့ဘုရားနေသာတင်နဲ့ဆိုတာဘုရားအတွက်လားကိုယ့်အတွက်ဘယ်လိုကိုယ့်ပြောတတ်ပြီအေးအနေကသာတင်နဲ့ဆိုတာနေကသာတိပုဂ္ဂိုလ်မိပြီးပြီးတော့ဖြစ်တာ အဓိပ္ပာယ်ကပါလဲဆိုရင်ယုံနာနှစ်ပြားတိဆောက်ထားတဲ့ခန္ဓာ၅ပါးကိုကောင်းကြီးသည် သူသူငါငါနေထိုင်ကြတဲ့အိမ်ယာကြီးနဲ့ဒူပါလသည် လောဘတဏလက်သမာကသေချာချနာတိဆောက်ထားသည် မောဟဝိဇ္ဇပယင်ကြီးကဆောက်နိုင်ဖို့ရာပါမစ်ပေသည်အဲဒါကြောင့်ဖြည့်ရအတွဲမဲ့တန်လျက်ကိုကင်ဆောင်ရပေမည်တဲ့ဟောဒါအနိကတတရား အဲ့တော့ဘုရားကကျုံသွားတယ်ငါဘောရီပင်အောင်မြင်ပေါက်သဖြင့်သင်ဆောက်တဲ့ခန္ဓာအိမ်တွေပါညာနေတရေကွန်မြူ၍လက်ဘူးလက်ကြတွေ့မြင်အပ်ပြီဟဲတနာယောက်ျားလက်သမငါအတွက်သင်ဒီဘဝဆက်ဆက်အိမ်ဆောက်လို့မရတော့ဘူးသိအိမ်ရအမိုးကာချင်းနဲ့ဒါတွေကိုအရဟတမစိမ့်တန်လျက်ဖြင့်မုံမုံညံ့ညံ့ငါခွာဖြက်ပြီးပြီလို့ကျုံဝါတာဟာအနိကဇတင်တာ အဲ့တော့ဘုရားကိုကိုယ်ဝယ်ရှိကပူဇော်ကြတဲ့ပုဂ္ဂိုလ်ကဘုရားကိုမြင်နိုင်မြင်နိုင်ဘုရားစကားကိုသတိရဖို့ဘာသတိရမယ်ဒါကြောင့်လို့မြန်မာနိုင်ငံမှာကုန်းကုံမှုမြင်မှုမှုတောင်းကုံသာလေးတွေ့ရင်ဘာတွေတဲကြဖရာတွေတဲရဘာလို့တဲတာလဲအဝေးကမြင်နေအောင်တဲတာအဝေးကမြင်ဖရာမဩဟိုကဖရာပါအဲ့ဒီဖရာကဘာပြောတယ် သာဝပပတာအာကရဏံကုသလတာဥပတံပတာသာစိတ်တပရိယောတပနံဣတံဗုဒ္ဓနာသာသနာအကုသိုလ်ဟုသမျှမပြုရရှောင်ပါကုသိုလ်ဟုသမျှမရအရာပြုပါမိမိတို့စိတ်ကလေးဖြူဖွေးအေးစေရဟောဒီသုံးပါဖရာတိုင်ညွန်ကြတာအဲ့ဒါတတိယပါ အကုသိုလ်မပြုရဘူးကုသိုလ်ပြုရမယ်စိတ်ထားရှင်အောင်ထားဒါကိုမြင်နေအောင်ကုန်းကမှုမြင်မှုမို့လေးတွေမှာတို့ဗုဒ္ဓဘာသာတွေဗာတဲထားကြအဲ့ဒါမြင်တိုင်းမြင်တိုင်းဒီအတိကလေးဝင်မှဘုရားရှိခိုးရကျကုသိုလ်ရကျနတ်မှာဒါလည်းအတိနဲ့မဟုတ်လက်တွေ့ကောင်းတည်ပြီးတော့အကုသိုလ်မပြုမှ ကုသိုလ်ပြုမှစိတ်ဓာတ်ရှင်အောင်နေမှာအဲ့တော့အကုသိုလ်မပြုနဲ့ဆိုတာသီလလုံအောင်ထိန်အကုသိုလ်မပြုနဲ့ဆိုတာသီလ ကုသိုလ်ပြုပါဆိုတာသမာဓိတည်အောင်လုပ်ကုသိုလ်ပြုပါဆိုတာစိတ်ရှင်ခြင်းအောင်ထားဆိုတာဝိပဿနာအာထုတ်စိတ်ရှင်အောင်ထားဆိုတာကိုင်းဆိုလိုက်တို့အဖေပါမှာခဲ့တယ်သီလလုံအောင်ဆောင်ထိန်ရကွယ်သီလ တမာရိတီအောင်၆တိရမေပညာပြည့်အောင်ဖြည့်ကြရမေဒီသုံးမဖရာတိုင်းမှာခဲ့တယ်ေးယာတုလာလာဖကြောင့်တစုံတုံသောအာယုံကြောင့်မိမိတို့စိတ်ဖောင်လွဲဖောက်ပြန်မဖြစ်ရဘူး ပညာဆိုတာကအချိန်ရသမျှဝိပဿနာတတိနဲ့နေဒါနဲ့နေရမယ်အဲ့ဒါလက်တွေ့ကောင်းတယ်ဖောင်းတယ်မှဘုရားကိုယ်ကိုရာကျူနာမဘုရားတရားကျူနာနမောဘုရားတကားကျောင်းတကားဘုရားမှာကျောင်းမှာအမိခံရုံတော့ပဲရှိပါမှန်ရလားအေးဒါလေးတွေလည်းဒုဒကာဓမ္မမြတ်သတိထားဗျာဒါကြောင့်တို့အဘိဗာမှာခဲ့တယ် သီလလုံအောင်ဆောင်ထိန်ကြွယ်သမာဓိတည်အောင်ဆောက်ပြရမယ်ပညာပြည့်အောင်ဖြည့်ကြရမယ်ဒီသုံးပါးဖရာတိုင်းမှာခဲ့တယ်တိုင်းတော်ပြီပြိဿဤဇလမဆုံးမနဲ့အောင် ဒါပေမဲ့အခုသိစရာတွေပြုစရာပြင်စရာတွေတော့တော့ပါသွားပြီအဲ့တော့မဟာရထမင်းကြီးကလေးတော်လောက်ရှိတဲ့ရွှေပြားကြီးကိုပညာရှင်ကျော်မော်တွေနဲ့ပကြီးပပုတွေနဲ့ဖရာဘုံထုလို့ရေးချယ်ပြီးတော့မှအနေကစားတင်အနေကစားတင်ပြီးတော့မှကြာရတနာရှိခုပ်မှန်လားပါတပည့်တော်တတော်တိရှာမြတ်ဖရာကဲ့သို့အာထယုံကြည်ပါသည်ဖရာ တက်တော်တင်ရှားမြတ်ဖရာသည်တတ္တဝါများတို့အတွေ့ကောင်းကျိုးကိုဆောင်ရွက်ပါသည် အရှင်မရလည်းပဲထုံနည်းကဲ့သို့ပင်စာနနိုင်ငံတော်မှာဗုဒ္ဓဘာသာမပြန့်ပွားသေးပါတဏိကုသိုလ်အင်အားနဲ့ပါသေးသည်ဒါကြောင့်သက်ရှိတိမြဖရာကဲ့သို့တကောဣတိပယမကပြတိဟာတို့ကိုပြပြီးတော့ခြေချွတ်တော်မူပါမြတ်စွာဘုရားလို့ကြာကြာနာနာရှေခုတောင်းမှလျှောက်ထားပြီ တကားတဲ့ကရွေးဖောင်များပြင်းအဲ့ဒီပေါ်မှာ၄တောင်လောက်ရှိတဲ့ဘုရားရှင်သူရွှေဘုရားယုတ်ကြီးကိုကိုယ်တိုင်ရွက်လယ်ပင်တိုင်အောင်ရည်တဲ့ရှင်းပြီးတော့ကရွေးဖောင်ပေါ်မှာတင်ပါတယ်ဘုရားမကြည်ညိုဘူးလားအတူယူကြပါမှန်ရလားအေးအတူယူကြပါဗျာအဲ့ဒါနဲ့ဆိုပြီးတော့ဒီဟာတမန်တော်စောက်ရှောက်သူအသီးသီးထပ်ပြီးတော့မှမင်းသာရမင်းကြီးထံပို့လိုက် အဲ့တော့လမ်းကွန်လစာကြမှာနဂါကလုံးကုံမယခတရားပြမှာနတ်ဒီဝါတွေကတခါတည်းမြတ်စွာဘုရားကိုပူဇော်ကြတယ်ဗျာအေးဒါကြောင့်လူတကာဓမ္မများဒိဋ္ဌာနဲ့နေဘုကေသပြီးသမေဒိဋ္ဌာသမဖလားတတ်ရှိချင်းရှားနဲ့ရှင်းနုရုပ်ပွားကိုအတူတူထားနိုင်မယ်ဆိုရင်အကျိုးကလည်းအတူတူခံစားနိုင်ရဲ့အဲ့ဒါနဲ့တကားတည်းမျောသွားဟိုကြတော့အထောက်တော်တွေကရှေးဥစွာရောက်ပြီးတော့ မာရဏမင်းကြီးကမေတ္တာလာမင်းကြီးကိုဘုရားရက်ဆောင်ပေးလိုက်တယ်အဲ့ဒီဘုရားကအာနီလာပိတလောဣတဝရတမစိတပပသရရောင်ကြီးတော်6ဆိုင်ပြိုင်ပြန်ကွန်မြူပြီးတကလားအထုချက်တိဝေဝေစားစားနဲ့လားလို့နတ်ပြမနာကလို့ဂုံမရက်ခတ်တွေပြုတော့ကြတယ်အဲ့ဒါကြားတော့မှမေတ္တာလာမင်းကြီးကဟာတငယ်ချင်းကငါဓမ္မလက်ဆောင်ပေးလိုက်တဲ့ပေးလိုက်တာကဘုရားပုံတော် ပါပါလေရုပ်ဘဝစီနီတော်ပေါ့အဲ့ဒီမှာစီနီတော်အကြောင်းတွေပြောရင်လည်းအများကြီးပဲတိတိဘယ်နှမျိုးရှိပါလေပါလေအေးအဲ့ဒါသီရိလေးမျိုးဗျာအဲ့ဒါကောသလမင်းကြီးကအဲ့ဒီကောသလနိုင်ငံမှာအနာတပိန်လူကျောင်းတောက်တာလုံးဝဝါမစိုး အဲ့တော့မှလာမဲ့ပုဂ္ဂိုလ်တွေကဘုရားပူဇော်မဲ့သူဘုရားမရှိတော့အာအဲ့ဒီမှာရီမှန်းပြီးတော့ပြင်မဲ့မှာပဲပြိဿရေတဲ့ကြောင်းပြင်မဲ့မှာပဲရှင်မိပန်းကြီးကနေစွန့်ပစ်ထားခဲ့ရအဲ့ဒါစိတ်မကောင်းလို့ရှင်အာနန္ဒာကကိုယ်ကိုယ်စီပြီးတော်မူပါဆိုတော့မှဘုရားကတိနိမာနိအာနန္ဒာဆိုပြီးတော့စေရီသုံးမျိုးကိုအရင်ပြောပါသာသာရီကစေရီ ဥဒိတကစေတီပရိဘောဂစေတီဓာတုစေတီအဲ့ဒီ၄မျိုးမှာဓာတုစေတီဆိုတာဘုရားသက်ထင်ရှားရှိလို့မဖြစ်နိုင်ဘုရားရဲ့အသွေးသားကဖြစ်တဲ့ဓာတ်တော်တွေကိုဌာပနာတရားမှာမို့ဥရိသကစေတီပရိဘောဂစေတီဓမ္မစေတီဒီ၃မျိုးပဲရတယ်ဥရိသက ဓာတုစေတီကတော့ဘုရားပြိဋိဘသာမအဘိတော်အသားတော်တွေကဖြစ်တဲ့ဓာတ်တော်တို့ကိုဓာပနာတရားအဲ့ဒီလိုဆိုပြီးတော့သုံးပါပြောပြီးတော့မှတဲ့အဲ့ဒါအခုရှင်နုယုတ်ဘွားမြေဆိုင်ဘုရားပဲဖြစ်တယ်ရှင်နုယုတ်ဘွားပဲဖြစ်တယ်ဤဥတ်တန်သိကြောက်ကြိုက်တာကိုတဲတဲပြီးအဲ့ဒီတဲ့ဘုရားဓာတ်တော်ပါရဘာပါရလဲအေးအခုကိတော့တခါတည်းဘေရင်နတ်တဲ့ဓာတ်ရဲ့ရေရာဆိုတော့အဲ့ဒီထဲထဲလိုက်ကြတာစုံးနေတာပဲ တချို့ခိုင်းဆရာကြီးကြတော့လူလူပေါ်လွှမ်းမိုးနိုင်အောင်ဆိုပြီးတော့မိမရဲ့သဘင်တွေပါတွေတော့အဲ့ဒီတည်းထက်ပြီးတော့ထားကြတယ်လို့ကြားဘူးတယ်သာဆောင်နေထဲမှာဖတ်ရလွန်လွန်ကျူးကျူးဘုရားကသဘောကောင်းတော့အဲ့ဒီလိုလှုပ်ထက်ကုန်ရတာကိုင်းတာအဲ့လိုဆိုပြီးတော့ဒါဖြင့်ရင်နဲ့ဟောပရိဘောဂခြေကြီးဆိုတာဘုရားအသက်ထင်ရှားရှိတဲ့အခါမှာဘောဓိပင်ဟာပရိဘောဂခြေကြီး နောက်ကြတော့ဘုရားရဲ့သင်္ကန်းသပိတ်ရည်ချစ်တောင်ဝေးတို့ဟာလည်းဘုရားရဲ့အသုံးဆောင်ဖြစ်လို့ပါပါလေဒါကြောင့်ရွှေတိကုံဆိုတဲ့ဘုရားထဲမှာအဲ့ဒါတွေရှိတယ်ဗျာတတ်တော်လို့ပရိဘောကအသုံးဆောင်နေရှိလို့အဲ့ဒါပရိဘောကစေတီတဲ့ဗျာသာရိရိကစေတီဆိုတာကတော့မြတ်စွာဘုရားရဲ့အသွေးအသားမှာဖြစ်ပွားတယ်ဓမ္မစေတီဆိုတာစာအုပ်ကျမ်းကပေးစားတယ်ဒါကြောင့်တရားစာအုပ်တွေကျိုးကဂျိုင်းညံ့ညံ့ကြတယ်မလုပ်ကောင်းဘူး ရွေးနဲ့ဆွတ်ကြတယ်မလုပ်ကောင်းဘူးစာရွက်ကလေးနဲ့ညအာအဝတ်ကလေးဘာလီပတ်ပြီးတော့ခေါင်းပေါ်မှာတင်သွားရတယ်ဓမ္မစေတီဘာစေတီလဲတော့ကြကတော့အုပ်ကြီးလဲအဝတ်နဲ့ပတ်ပြီးခေါင်းပေါ်ရွက်မသွားလိမ့်နဲ့အဲ့ဒီကတုံဝတ္ထုမဂ္ဂဇင်းဝေထလက်ခတ်တရောက်ကြီးတို့ကဓမ္မစေတီမထိုက်ဘူးဟုတ်ပလားအေးအဲ့ဒါတွေကသတိထားစေတီမထိုက်ဘူးဘုရားဟောမှစေတီထိုက်တာကိုင်းတော်ပါပြီဗျာ အဲ့ဒါနဲ့ဆိုပြီးတော့မြတ်စွာဘုရားရဲ့လေးလေးတောင်ရှိတဲ့ရွှေပြားကြီးကိုမြတ်စွာဘုရားရုပ်ပုံတော်ထဲပြီးတော့ပင်သာလနိုင်ငံရောက်တမန်တော်ရှိပြီတို့ရဲ့စကားအရာပင်သာလမင်းကြီးကလည်းအလိုလိုစိတ်ယူဖိတ်တာကြီးညိုလာအဲ့ဒါနဲ့တတောင်းနာဘုရုနဲ့လူစုကကြီးညိုကြီးညိုပြီးတဲ့အချိန်ကကာလကြတော့မှပြိဿရေခေါင်းကမာရထမင်းကြီးကရှင်းနုယုတ်ပွားကိုလျှောက်ထားလိုက် တက်ရှိထေရှားဘုရားဒူစွာကိဇာရနိုင်ငံရောက်တဲ့အခါမှာတကူပြတိဟာပြတော်မူပါကိဇာရမင်းနဲ့တကွတိုက်မှုပြည်သားတွေယရဏသုံးပါး၌ချီညိုအောင်ပြုတော်မူပါအဲ့ဒါလျှောက်ထားတော့မှဘေးပြည်သာလနိုင်ငံရောက်တော့အဲ့ဒီလေးတောင်များရှိတဲ့ရွှေပြားဖရာရုပ်ွားတော်ကြီးကကောင်းငင်တက်ပြီးမြေမိအစုံစုံတကူပြားတရားတွေပြ ဟာတမန်တော်စကားနဲ့အခုမြင်ဝါထင်နေတွေ့ရပင်သာလမင်းကြီးနဲ့တိုင်းတော်တိုင်းတော်သားတွေအာဘတရချီညိုတရားတရားတွေပူလာကြတယ်အဲ့လိုပူလာတဲ့အခါကျတော့မှပင်သာလမင်းကြီးကဟာငါတမန်ကြီးအာယူတမိုးရှိအမြတ်တုမရအနိုင်မဲ့လက်ဆောင်ပေးလိုက်ပြီ ငါကလည်းသူ့တဲ့သာတဲ့လက်ဆောင်ပေးရမယ်တာဝန်ရှိတယ်ဆိုပြီးတော့မှအဲ့ဒီရွှေပြားရှင်းလို့တဲ့နတ်ဆကြီးတဲ့နတ်ဆဆိုတော့ရှစ်တောင်ဘယ်နှပေအေးဆက်နှပေတဲ့ဗျအဲ့ဒါစံတကူသားမရရအောင်ရှာလိုက်စံတကူသားဆိုတာလက်လေးသိမ်းမှာငွေတသိန်းတန်လက်လေးသိမ်းအတိုင်းတာ အဲ့တော့12ပေဆိုတော့တိုင်းတာကြည့်လိုက်တာငွေပေါင်းရေတွက်နိုင်မလားအေးအဲ့ဒါကြောင့်ဘုန်းကြီးတို့မင်းဘူးမှာကျောင်းတော်ရာဆိုတာအဲ့ဒီစံတကူသားနဲ့ဆောက်ထားတဲ့ကျောင်းရဲ့နေရာမှုကျောင်းတော်ရာလို့ခေါ်တယ်။ထားအဲ့ဒီစံတကူသားကြီးကိုပပုကျော်စသည်တွေနဲ့တခါတည်းပဲဖရာရုပ်ပြန်ထုလို့ထုလို့ပြီးတော့စံကျောင်းတော်အဖြစ်နဲ့ထားပြီးတော့မှကြီးညိုကိုးဝယ် ကြီးညိုကိုးကွယ်ပြီးတော့အာရဝန္တာနဲ့ပိဇာလာမင်းကြီးကကိုင်းငါတငယ်ချင်းမဟာရထမင်းထံမှာပို့မှာဆိုတော့အဲ့ဒီဖရာကြီးကိုရွှေချမယ်တိုင်းသူပြည်သားလူများတို့လေဒူဟုတ်လားတို့ထုလို့ကိုဝဲထားတဲ့သန္နကုသားဘယရုပ်ွားရှင်တို့တော်ကြီးကိုတို့ရွှေပြားအတ္တိပြအောင်ကကြမယ် အဲလိုနဲ့တဒုရုတဝေဝေမောင်းသားနေညာညာဝေတော့မှအဲ့ဒီမှာတဲ့ရှင်ရသားကလေးဝီရိယပန္တိတပြောအဲ့ဒီဝရိယပန္တိတာကဟေးအခါသားလုံငါလုံရင်ငါကြားလာတော့ဟာနှလုံးသားမှာဘယ်ဟာရွှေကျင်တင်လိုက်တာရွှေသင်္ကန်းကတ်ချင်လိုက်တာရွှေချချင်လိုက်တာသူ့စိတ်ထဲထိမ့်မနိုင်သိမ့်မရ အဲ့လိုဖြစ်တော့သူ့ဟာလည်းတစ်နေ့လုံးမှတစ်နေ့စားရငွေပုံငွေလင်းရဆိုတာလည်းဘာမှမရှိဘူးသူ့မှာသုဇာတာဆိုတဲ့မယားနဲ့အေးပရိဒရေဝတ္တဆိုတဲ့သားလေးတစ်ယောက်ရှိသူတို့လည်းစင်ရရဲ့လက်လုံလက်စားပဲအဲ့ဒါနဲ့အလုံးရောကအိမ်ပြန်လာငါဘယ်နဲ့လုပ်ရမလဲရွှေပြားတို့ကတ်ကူကတ်ရကတ်ကူကတ်မယ်အဲ့ဒါနဲ့လုံလင်းကြံစ နီလာရဆိုတဲ့သကဘုံအတိုင်းဟာဟုတ်ပြီငါအကြံရငါကိုယ်ကိုတထေးထံသွားပြီးကျွန်ဖြစ်နေရောင်းအဲဒီကရသမျှငွေတွေနဲ့ရွှေတွေဝယ်ပြီးရွှေပြားခတ်ပြီးတော့ဘုရားကိုလှူမယ်အဲ့ဒါအကြံရတော့မယားနဲ့သားကိုခေါ်တယ်ဟဲ့သူသာတနဲ့သာယီဝရတို့လာကြအောင်အေးမင်းတို့ငါမရှိတဲ့အခါကောင်းကောင်းမွန်မွန်နေကြညီညွညွနဲ့သားမိစီစီလုံးလုံးနေကြ

ရသမျှငွေရွှေဝယ်ပြီးတော့မှရွှေပြားကပ်ပြီးတော့မှငါလှူမယ်ကွာအဲ့ဒီလိုနဲ့ပြောတော့မှဟိုတခါတည်းမတုဇာတာနဲ့မောင်ယူဝရလေးပေါ့ယူဝရလေးကတော့ထားကလေးငယ်မို့မတုဇာတာကပြောတယ်မောင်ရဲ့အဲ့လိုမလုပ်ပါနဲ့အေးရှင်ရဲ့အတူချမ်းသာအမြပေါ့ဒွန်နာဒွန်နာသင်္စရန္တိပါရမိတဟဇာရိနောဒုက္ခိတာဒုက္ခိတာဝန္တုဒုက္ခိတေဒုက္ခိတာပဇာ လင်းတမယာဆိုတာဘူကောင်းတော့စင်ခံလင်းကောင်းတော့မယာဆန်အဲ့ဒါလို့လင်းစင်းရတော့လည်းမယာအတူတူပေါ့တော့တကယ်တော့တော်ဟာကျုပ်ရဲ့ကျွန်ုပ်ဟာတော့ရဲ့ကာမပိုင်မယာအဲ့တော့ဒီမယာနဲ့တတော့ပိုင်တဲ့ပစ္စည်းပဲအဲ့တော့တော့ကိုရောင်းမလို့ကျွတ်တွတ်သားမိသွားရောင်းရတဲ့ငွေနဲ့ရွှေချပါလားကိုဝိရိယမဖြစ်ပါဘူးမတုတာမင်းတို့ကအတန်းငယ်မိကလေး အဲ့ဒါလေးတွေတထေးအိမ်မှာကျွန်အဖြစ်နဲ့နေရလုပ်ကြရမယ်ဆိုတာမောင်ကြီးမကြည့်ရပါဘူးကွယ်မဟုတ်ပါဘူးကိုဝိရိယရဲ့ဘာပဲဖြစ်ဖြစ်တော့ရှင်ရဲ့မခံပါနဲ့ကျမတို့ပဲဒါရှင်ရဲ့ခံမရလေငါကစိတ်တူကိုယ်တူချစ်တဲ့လူဆိုပြီးတော့ယူလာချတာပဲတော့မဖြစ်နိုင်ပါဘူးပါအဲမရရဆိုပြီးတော့မတုဇာကတိုက်တွန်းတော့ကိုင်ကိုင်ကောင်းပြီကောင်းပြီဆိုပြီးတော့မှမရနဲ့သာခေါ်ပြီးတော့တတိထံသွားရောက် ရသမျှငွေနဲ့ရွှေဘူဝဲပရိနေတိထားမှာရွှေပြခအဲ့ဒါဖယားကိုရွှေပြခမယ်ဆိုပြီးတော့တက်ထွသောစိတ်နဲ့သွားဘုမဖယားစောင့်ရှောက်နေတဲ့ပုဂ္ဂိုလ်တွေကမောင်မင်းဘာကိစ္စကျုပ်ဖယားရွှေလူဟင်ဘယင်ကြီးလူပြီးမှလူရမယ်လို့အမိန်တော်မြတ်မှတ်ထားတယ်အာမရဘူးပြကျွန်တော်ကတော့လူကျင်တယ်ရွှေမလုံးနဲ့မောင်ဝီရိယဟိုကကြီးကြီးကြီးပါပဲအမှုတန်းတွေက အဲ့လိုမလုံးနဲ့လေအဲ့တော့ဒီလိုလုပ်กว่าတဲ့ငါတို့လည်းအပြစ်လို့မင်းလည်းပဲအခွင့်သာမင်းဘယင်ကြီးချာသွားတန်တော်ဥတည်ဟာတင်မယ်ဗျာဒီအရေးနဲ့ဆိုကျုပ်ကတော့တင်ပါပဲဒါနဲ့ဘယင်ကြီးတာကစားဝင်မှန်လားပါဗျာတပည့်တော်ဟောဒီမှာမယားနဲ့သာရောက်ပြီးရွှေတွေအပြားခါလာတယ်ဘုရားရွှေများလူမလို့ရှင်များလူဝင်ပေးပါကုသိုလ်ရေးနဲ့ဆိုတော့တာမီဘုရားလည်းခက်ခက်ခက်ဘယင်ကလည်းစဉ်းစားညာရှိလို့ပေါ့ အေးအဲ့ဒီတော့ဗာပြောတယ်ခက်တာပဲကွာကုသိုလ်ဆိုတော့လဲငါတားမြင်ငါမှငရဲငအုံကြီးကြီးကုန်အဲ့တော့ဘာပဲဖြစ်မင်းအဲ့ဒီဖရာကိုစကားပြောအောင်လုပ်နိုင်မင်းအရင်သူ့ကွာမဖြစ်နိုင်တော့ဘူးထင်ပြီးတော့ဘုရင်ကပြောလိုက် ကောင်းပြီရှင်မင်းကြီးကိုယ်တိုင်ကြွတော်မူပါ ဘုရားရှင်လူရုပ်ဘွားတော်ရှိရောက်တဲ့အခါကျတော့ကြာရဏလက်ဥချပြီးတော့တပီတော့သက်တော်တင်ရှားမြတ်ပိုင်အားခဲ့သောတူညီသောစိတ်ထားပြီးယူသေးပါ၏လေးစားပါ၏ညာတို့ပါ၏မြူတော်ပါ၏ကိုယ်ွယ်ပါ၏ရှိကပ်ပါ၏အာထပါ၏ယုံကြည်ပါ၏မြတ်စွာဘုရားတဲ့တပီတော့ဟောဒီရွှေပြားတွေမယားနဲ့သားကိုရောင်းပြီးတော့မှရခဲ့တာပါတဲ့ ဒါကြောင့်တပိတော်ကိုတဏမျောခေါ်ဘောဓိစုကိုရည်ရောသောအဖြစ်ချွေပြားလူခွင့်ပေးတော်မူပါအဲ့ဒါလိုရှောက်တဲ့ရှောက်ထားပြီးသစ္စာပြုတ်လိုက်သစ္စာပြုတ်တော့ဘုရားမှာစောင့်ကြနေတဲ့နတ်မြတ်နာကောင်းတွေကဟာမဖြစ်ဘူးသူစေတနာလည်းအင်မတန်လွန်ကဲမှန်လဲမှန်ကန်တော့နေလို့မဖြစ်ဘူးဆိုပြီးတော့မှတခါတည်းပဲဘုရားရုပ်ွားထဲမှာဝင်ပူးတယ်ပေါ့ဗျာဒီခင်းနဲ့ပြော

အဲ့ဒါနဲ့ခေါင်းတော်အချပြီးတော့ရွှေတွေချလိုက်လိုက်တာလက်ကောက်ဝက်လည်းရောက်ရွှေတွေကကုန်ရောဗျာဟာရွှေတွေကကုန်တော့ဟင်းတဝက်တစ်ပြည့်ကြီးနေတော့ကြည့်မကောင်းဘူးငါဆက်ပြီးတော့ချမယ်အဲ့တော့ဘယ်လိုချရပါမလို့မယားနဲ့သားကလည်းရောင်းပြီးပြီမရှိတော့သူပဲကြံတော့သူကလည်းပဲဒီဘုရားရွှေဘုရားကကတ်ရအောင်မှဖြစ်အဲ့တော့သူ့စိတ်တောက်နာလိုက် အခုလိုခါများသည်ငါအသားကိုဖြတ်ထုတ်ပေးလို့ရွှေဖြစ်အောင်လုပ်ပေးမယ်ဆိုရင်ငါလှူမယ်အဲ့တော့သူတော်ကောင်းနတ်ကောင်းမှဆိုတဲ့အတိုင်းတရားမင်းရဲ့ပန္တုကလာကြောက်ဖြာတင်းသွားဟာဝိရိယပဏိတကသူ့အသားကိုရွှေဖြစ်အောင်လုပ်နိုင်တယ်ဆိုရင်တဲ့သူကအဲ့ဒါရွှေပြားကတ်မလို့တဲ့ဆိုပြီးတော့မှတရားမင်းကရှေးရှေးဖန်ဆင်းပြီးတော့မှလာတယ် ဒါအဲ့အသင်ဘသူလဲတဲ့အာပရိစ္ဆေယအပင်ဖန်တင်လာအသင်ဘသူလဲတဲ့ငါပရိစ္ဆေယပဲတဲ့ဟာဒီလိုဆိုရင်ခင်ဗျကျုပ်အသားကိုရွှေဖြစ်အောင်လုပ်ပေးတယ်ရတာပေါ့ကွာအဲရတာပေါ့ဆိုတာနဲ့ဝရိယပဏိတာကကိုင်းရှင်နာမြတ်ဒေဝမြတ်ကျွန်ုပ်အတ္တတိကိုဓာတ်တစ်ချောင်းပေးတော်မူပါအဲ့ဒါစတိတာလေးပေါ့ဗျာအဲ့ဒါလေးလက်ထက်ရောက်လာရောက်လာရောဝမ်းသာအာရနဲ့သူ့အသားတွေလီလီလီလီပေးလိုက်တာတွေ့တန်ရဲရဲနဲ့ အဲ့ဒါကိုသညာမင်းဖန်ဆင်းတဲ့ပရိနေကရွှေပြားတွေဖြစ်အောင်လုပ်တာတခါတည်းကပ်ပလိုက်တာဒါကလက်တော်ဆုံးသွားရောသူကအဋိဌာန်လိုက်ကျွန်ုပ်ဖယားရွှေချလို့မပြိမချင်းကျွန်ုပ်ဒီမူးချင်းလဲချင်းသေချင်းမဖြစ်ပါစေတည်းအဲ့လိုအဋိဌာန်ပြီးတော့သွေးတန်ရဲရဲနဲ့ဘုရားကိုရွှေချတော့ပင်သာလာမင်းကြီးနဲ့တိုင်းသူပြည်သားတွေကအံ့ဩပနထုထထွေတလာဖို့မှန်ရလား အဲ့ဒီလိုများဘုန်းကြီးတို့ပြိဿစိတ်ကူးတောင်ထက်ရတာမထက်မိဘူးဘလောက်စေရနာပြတ်သားဘောဓိစုပါဏာကိုဟုတ်ပလားအေးအဲ့ဒါပဲခင်ဗျားတို့ကြိုက်တဲ့ဈေးရပစ္စည်းလိုချင်မဝယ်ဘူးလားနှမျောတာနှမျောဘူးအခုဘုရားရွှေချပါဆိုတော့ဒါပဲအလူကအိမ်ကတရားပွဲသွားတော့မယ်သူကကြီးတဲ့ဟာတွေအကုန်လုံးထုတ်ထားပြီးအသေးဆုံးလေးတွေထည့် ဟင်ကုသိုလ်တရားကြတော့မြတ်ကျင်တာတော့အများကြီးအဲ့ဒါဖြူကဈေးတဲ့ကြီးတွေပို့သွင်းတတိကိနဲ့ကွမ်းကွမ်းကွမ်းပဲကြောင်းတတိပဲပဲကြောင်းကလေးဟင်ဂျီးကမပေါက်သေးဘူးအလူကကြီးကလာပြီးတော့မြတ်ချင်လိုက်တာတော့အများကြီးအလူကလာတော့နှာခေါင်းရှုပ်ပြီးတော့ကိုရှင်ဆိုင်ရမယ်မြန်ပြအောင်ဆိုပြီးခေါင်းပတ်မမိတဲ့ပိုက်ဆံကိုပြောက်ကဲတော့သွားတော့နေထုတ်လိုက်ဒီရနာရှိတော့လူတာလူတာလားမြန်မြန်ပြအောင်လူတာလား အဲ့ဒါပဲစေရနာနဲ့တူသွားအကျိုးပေးတာကိုက်ရှိတဲ့ဘောပရိသတ်ဤရည်ရလေးလည်းပြောကိုစေရနာတတ်လေးလည်းကိုနှိုးအောင်လို့ပေါ့မှန်ရလားအေးအဲ့ဒါနဲ့ဆိုပြီးတော့မှသွေးတန်ရဲရဲနဲ့ရွှေချလိုက်တာလက်တော်လည်းပြီးသွားရောမူးလဲပြီးတော့ခွေကြသွားသူကရွှေချမပြီးမချင်းမမူးမလဲမသေးပါစေတည်းလို့အဋ္ဌထာထားအဲ့ဒီအခါကျတော့မှလူမင်းဘုံကြီးတော့ နတ်မင်းမနေပိုင်ဆိုတာလို့ပြိတ္တာဤတရားမင်းကတည်းကဘွားကလေးဆိုပြီးတော့တရားယုံပါသိမိသူ့ကိုနိုင်ရခြင်းဖြန်းပြလိုက်တဲ့အခါကျတော့မှဟောအသက်ရှင်လာတယ်တနည်းသတိမေ့ရကပြန်လီသတိရလာတယ်အဲလိုသတိရတဲ့အခါနိုင်ရဖြန်းလိုက်တဲ့အတွက်ဒါကြောင့်သူ့လီးဖြတ်ထားတဲ့အသားတွေကဘဂတိအသွင်မြမကရွှေရောင်နေတောင်တောက်လာတယ်ဘာဖြစ်တယ် သူ့ရဲ့စေရနာထသရာထကိုမြတ်နိုးလွန်းလို့မင်းသားလမင်းကြီးကရှစ်သူကြီးရာတုခတ်ပြီးတော့အဲ့ဒါရှင်နဲ့ဝေါနဲ့တင်ပြီးတော့မြို့ထဲမှာလှည့်လည်ပူဇော်ခံပြီးတော့မောင်းကျင်းနေခတ်ဝရိယပဏိတာကိုခဏိကစပြီးမင်းသားလမင်းကြီးကရှစ်သူကြီးရာတုခတ်တော်မူ၏အေးအဲ့ဒါသူဟာဒီလိုဒီလိုပဲကိုသားကိုလီးပြီးမြတ်စွာဘုရားအရွှေပြားအဖြစ်နဲ့ကတ်လူတော်မူသည်သူစေရနာသရတရားအောဘွယ်ကောင်းသည် ဒီလိုပုံပုံမျိုးတိုင်းနိုင်ငံမှာရှိတာဂုံယူခြင်းအားလည်းဖြစ်သည်ဆိုပြီးလှဲ့လေကျင်ညာကျင်ညာပြီးတဲ့အခါမှာသတိတံရောက်ထားတဲ့သူမင်းအားနဲ့သူသားကိုဘယင်ရဲ့ဘာနာထိုက်ကယရနာနဲ့ဘယ်ဟာယရနာသူပိုင်ယရနာနဲ့မှန်ရလားအေးအဲ့ဒါတို့ဒီဒီမှာတော့ကမင်းကြီးတို့လည်းစီရီပါအောင်ကြောင်းတော်ပါအောင် အဲ့ဒီမှာလည်းပဲတဲ့သူ့ရဲ့ကိုယ်ပိုင်ဖြစ်တဲ့ဘာနာတိုက်ကဟာနဲ့လှူတာပါတဲ့ဘာနဲ့လှူတကြီးအလိုရွာသားကောင်းမှမဟုတ်ဘူးဟုတ်ပလားတကြီးအလိုရွာသားကောင်းမှမဟုတ်ဘူးကိုယ်ပိုင်အလိုနဲ့လှူတာ အဲ့ဒါကြောင့်မယားနဲ့သားကိုလည်းပဲသူစေနာကိုဘရင်ဘာနာတော်နဲ့ရွေးပြီးတော့မှဂိုင်းပရိသတ်ကြီးပြန်ပေါင်းထုတ်လိုက်ပြီပေါ့ဗျာဘာလုပ်လိုက်လို့ဂိုင်းဘုရားကိုကြီးညိုတဲ့နေရာမှာအတုမယူတတ်ဘူးလားဧဒါကြောင့်ဘဝပဝေတန္တရံတောအမိတာဘောကလဗန္တိအမိတာဘောကလဗိတ်တဝနာ နာအမိတာဘောကလဘိတဝနာဝရဏိဗ္ဗာနပါပုနိတဲ့ဒိဗေကဘဝကြီးငယ်အသွဲသွဲ၌ကျင်းလီကျက်စားပြေးသွားရတဲ့ထိုရင်ဘုရားချင်းလူယုတ်ဘဝသတိများတိထာကိုွယ်ရွှေတင်ကလူသားနဲ့ပုဂ္ဂိုလ်များဟာမနိုင်ရှင်ရသောဆိုတာအကျိုးပြီးဘလောက်ရဲ့လို့မဖြတ်ဖဲနဲ့ အေးအဆုံးစမရှိသောဇီဝဥစ္စာယရနာတွေဖြစ်ပွားပြီးတော့နောက်ဆုံးကြတော့နိဗ္ဗာန်ရနိုင်တဲ့။ဘာယဒါကြောင့်ဖြစ်လေရာရာဘဝတိုင်းမှာမြာပြပစ္စည်းဆုံးလင်းစွာရှာတဲ့ပစ္စည်းရင်းနေပြုလို့ရှာ ကုသိုလ်ရှုဖို့ထိုသူမှာဒါနသီလဘာဝနာပွားတော်နိဗ္ဗာန်သွားတော်ပြောတရားနိဗ္ဗာန်ရောက်ကြောင်းကုသိုလ်ပေါင်းရှုဆောင်မိလေတာအဲဒါကြောင့် ဗုဒ္ဓယုတ်ွားတိထာကိုဝယ်ပါအေးယနေ့ဗျာမကြီးတော်ပြီတင်းရမိဘကျေးဇူးဆအထုတရားပွဲမှာ အဲတပါးသာအသွင်တစ်မျိုးဖြင့်ဘုန်းကြီးတို့ကဘုရားကိုကြည်ညိုခဲ့တဲ့ကိုယ့်ကိုယ်ကိုလည်းကိုပြန်အောင်မေနိုင်အောင်ကြားနာရသမျှဘုလူတွေလည်းပဲအေးကိုယ့်အိမ်မှာတော့ကိုသေးသေးကြည်ကြည်ရှင်နုရုပ်ဘုရားဘုရားစီတီတွေတိထကိုယ်ွယ်ပူဇော်တဲ့အခါမှာစေရနာတရားတွေကလိုက်လိုက်လဲလဲနဲ့ဖြစ်ကြပါစေကုသိုလ်တရားတိုးပွားကြပါစေပေါ့ဗျာနော်အေအရပယယရှိမိသတိတို့နဲ့လူဓာမူတော်ရာကအာမိတဥဒ္ဒါ ပစ္စည်းနဲ့ပူတော်တာနောက်တရဏဂုံသီလ6ပြီးတရားကျင့်သုံးပူတော်တာကဓမ္မပူဇာပပူဇာအဲ့တော့မြန်မာလိုပြောရင်ပစ္စည်းနဲ့ပူတော်တာတရားနဲ့ပူတော်တာပဲနှမျိုးပြောကြည့်အောင်ဗမာလိုပြောမှအင်္ဂလိပ်လိုပြန်တယ် ပစ္စည်းနဲ့ပူဇော်တာတရားနဲ့ပူဇော်တာပြောကြည့်ရဧတတက္ခံဘိက္ခဝေယရိဒန္တမပူဇာခြေသားတို့တဲ့ပစ္စည်းနဲ့တရားနှစ်ခုနဲ့ပူဇော်တဲ့နေရာမှာတရားနဲ့ပူဇော်တာကိုငါဘေရမြတ်လို့တော်မူတယ်။ဘာကြောင့်လဲဘုရားကသူ့အတွက်ပါလို့စီမီလည်းမလို့ပန်းလည်းမလို့သွမ်းလည်းမလို့ တို့ကသာတယုတ်ပြအနေအမြင်ရှင်မိပန်းရည်ချမ်းနေတဲ့ဘုရားကိုပြုတာလူရာကဘုန်းကြီးတို့တရားတော်မတို့အတွက်လောဘကင်းအောင်ဒေါသကင်းအောင်မောဟကင်းအောင်မှန်ရလားအေးချင်းဆောင်ပွားများ အာထုံမှုတရားနဲ့လူရာဒီလိုမဟုတ်လားအကယ်၍ပြောရမယ်ဆိုရင်တရားကအထုဖရလှဲ့မကြည့်နဲ့ပိဋကပါစီမိရည်ချမတင်နဲ့ငရဲမကြည့်ပါဘူး ဝိပဿနာတရားသာအထုတ်နိုင်မယ်ဆိုရင်မိမိတို့အတွက်အထုတ်ခြင်းမေဘုရားကမကျေနပ်ဘူးလားကိုင်းနောက်ဆုံးပူဇော်ပွဲကြီးမှုကိုနာကြီးတော့ခွဲကန်နေပြီပေါ့ဗျာအဲ့တော့5မိနစ်လောက်တော့တရားဓမ္မရှုမှပွားများပြီး6ညတာဓမ္မသဘင်ကြီးပူဇော်ရရင်မကောင်းဘူးလားကြည်ချင်းပိဋ္ဌတရားရှိတဲ့ခန္ဓာကိုယ်ဒီတိုက်ထဲကရှင်နုယုဘဗယစီဒီကိုတရားရှုမှတ်ပြီးပူဇော်ရရင်မကောင်းဘူးလား အလုံးသဘောတူရင်ဖြင့်ဂိုက်တရားနဲ့ပူဇော်ရအောင်ဗေမလင်ကိုေကထိုင်နေပါဖြောင်းစွာခါကိုတာမလောဣတရေငြိမ်ငြိမ်နေစိတ်တွေမလွေပါမျက်စိမိတ်ပါဘောင်း ယာယုကာမပါယောဂီများလက်ဥဖြင့်မျက်တိမိတ်ကောင်းလေးတဲ့တဲ့လေခါလီစန်းစန်းသာမြင်ဝင်ကြမှာဘယ်လိုဝါဘုံညာလိုဝါဖြန့်တယ်လက်မထိတာလိုဝါသာကိုခန္ဓာစိတ်ဆိုင်လိုက် တစုံတစ်ခုထင်ရှားတဲ့အမှုအရာသဘောတရားရှိနေရင်အဲ့ဒါလေးကိုမှတ်ပေါ့မာရူပူရာလေးညောင်းနာညာရာကြိုက်တာလေးရှင်ပူတဲ့ညံညောင်းတဲ့နေရာစိတ်ကလေးနဲ့ကပ်ကပ်ပြီးပူတယ်ပူတယ်ပူတယ်ညောင်းတယ်ညောင်းတယ်ညောင်းတယ်လို့လေးလေးမှန်မှန်လေးမှတ်ပေးဖို့ပါပဲအဲ့ဒါလေးမထင်ရှားဘူးဖြင့်မိသူမတို့လေးသူတို့ဝမ်းမကလေးဖောင်းလာအဲ့ဒီဖောင်းမှုရှိစရာလေးကိုစိတ်ကလေးနဲ့ကပ်ပြီးဖောင်းတယ်လို့သိအောင်မှတ် လေးထုတ်လိုက်တဲ့သဝမကပိန်သွားတယ်အဲ့ဒီပိန်မူရသောတရားလေးကိုရှိကလေးနဲ့ကပ်ပြီးတော့ပိန်တယ်လို့မှတ်လိုက်ဒီအင်္ဂလိပ်ဘာသာတရုတ်ဘာသာပါဠိဘာသာနဲ့မဟုတ်ပါမြန်မာလူပြောနေတော့ဒါဟာကလေးရောလူကြီးပါအလုံးသိတာပေါ်လွင်ပါတယ်ဒါကြောင့်ဒီကျူလို့ပေါက်လိုက်တော့ပေါင်းတယ်စိတ်ဆူစိတ်မှကလေးနဲ့ဒီထုတ်တော့ပိန်သွားတော့ပိန်တယ်စိတ်ဆူစိတ်မှကလေးနဲ့ အဲ့ဒါလေးကိုအဲ့ဒါပုံမအနေအထားအာမရတို့ပြင်းပြင်းမရှုနဲ့အာမရတို့ပြင်းပြင်းမဆိုင်နဲ့လောက်မရှုနဲ့ချုပ်မရှုနဲ့ဟုတ်ကိုတဲ့အောင်ရှုလိုမရှုနဲ့ဘိုးမရှုနဲ့ဘိုးကိုတဲ့အောင်ရှုဖြစ်အောင်လည်းမလုပ်နဲ့ပြက်အောင်လည်းမလုပ်နဲ့ဖြစ်ချဲရုပ်ဟာဖောင်းမှုပုံမှုတို့တဲ့ပြစ္ဆုတ်ပါတဲ့တဲ့လေးကိုတတိလေးနဲ့ကပ်ပြီးတော့ရှုမှတ်ကြည့်ကြရအောင်တရားနဲ့ဘုရားကိုပူဇော်ကြရအောင် တပုတ်တစ်ပါးလွန်သွားမှစဉ်တိလိုက်တဲ့အခါမှာရင်ချိုက်ရလေးကိုလက်ညှိုးနဲ့တို့လိုက်တယ်လို့စိတ်ရအောင်ပို့လွင့်တယ်လွင့်တယ်လွင့်တယ် မမသာလောက်လွင့်ငါမသာလောက်မဆမသာလောက်လွင့်ဆမသာလောက်မပြီးတော့မှအောင်းနာပိညာကိုပြန်ကောက်နိုင်ပါတယ်ဝိပဿနာဆိုတာ ပေါ်ရာယုံနာကိုရှုမှတ်ရပါတယ်ဓမ္မတခုတို့ဆမတခုတို့ဘယ်ဟာကိုပဲမှတ်မှဓမ္မရင်တခုတို့ရအောင်းနာပိညာမှလည်းကုသိုလ်စိတ်လေးလာမှတ်တဲ့ကုသိုလ်အကယ်၍ဘုရားအထုံးပြင်းတာတော့ပြင်းတဲ့စိတ်ကလေးထင်ရှားရင်ရင်ချိုက်စိတ်သက်ကပြင်းတယ်ပြင်းတယ် ပြေးနေတစ်ခါမှတစ်ခါပြောက်တစ်ခါမှတစ်ခါပြောက်အဲ့ဒီကလည်းအိဋ္ဌသဘောဒုက္ခသဘောနတ္တသဘောဆိုပြီးတော့ထင်လာမြင်လာနိုင်ပါလေဒါကြောင့်ဒီဝိမကသင်္ဃာရအာဝိပန္နမိပကနာမနတ္တိဘုံသုံးမှနဲ့ဖြစ်တဲ့သင်္ဃာရမရှိကောင်းတာမရှိပေါ်လွင်ထင်ရှားသိတာရဲ့အဲ့ဒါကိုရှုပါလို့ဆိုတဲ့ဖြင့် gain 5မိနစ်ပြီးသွားပြီတော်တော့ပါပြီတဲ့ အဲ့တော့6ရက်တာပြုရတဲ့ကုသိုလ်တွေတစ်ခုချင်းမိဖို့မယ်ဆိုရင်လည်းပဲအင်မတန်များပြနေတာမို့အာလုံးသူ့လူကိုယ်သဘောကြဖို့လူသူသဘောကြလို့ဝမ်းမြောက်ဝမ်းသာဖြစ်ဤသို့ပြုရာဤသို့ပြုရာမြတ်ဘုံမြတ်ကြောင့်ချမ်းမြတ်၏ ပေါင်းသမျှမတွေ့ရပဲသာပါဒိဋ္ဌာမင်္ဂလာကိုရွယ်ကာတာတိုင်းရစေတော်ယနေ့အခုပြုပြုသမျှမြတ်စွာဘုရားကိုမိဘချရာညာတပါ ရောက်ကြကိုရောက်နာကအရင်စား၍ဒီသမျှလုံးစုံဘုံ30ဖြည့် တ္တဝါတွေဘေ